န္တနှစ်2564ခုကောသာတက္ကတိကတော့1383ခုတကူလာစံပြည့်လို့ရှိ17ရက်ပေါ့တို့တကကြီးတကမကြီးရှိတော့10ရက်ညနေကျန်2021ဧပြီလ22ရက်ပေါ့။ဒါကြီးဒီမိုက်ဒီရှိမှာ21ရက်နေ့။ညနေကျန်အချိန်ခါသမယမှာ ဒါဝိပဿနာအလုပ်ပေးတရားအဆက်အနေနဲ့ဒါအခုဆိုရင်တခါကြီးတွေဒီကမကြီးတွေဘယ်နှကြိမ်ရှိသွားပြီလို့39ကြိမ်မြောက်ရှိပါပြီဗျာ39ကြိမ်မြောက်39ကြိမ်မြောက်ဆိုတာပေါ့ body back ရတရား39ပါးဦးဆိုတဲ့အနေနဲ့ဒါ39ကြိမ်မြောက်ပါဒါဆက်လက်ပြီးတော့ဟောကြနာကြကြရအောင်ဝိပဿနာအလုပ်ပေးတရား အဲမောကြမနာကြကြသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်ဘုရားရှင်ကိုဥစွာမထမရှိခိုးကြဒီကိုဒီအလုံးကလည်းဘုရားရှင်ရဲ့ဂုဏ်ရည်တွေကိုအာယုံယူလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်းနဲ့အယူသည်စွာဒါနာယူကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပฏิပါစုတိယဝိဟတံဒါကာရံ ဒီအမန္တရဒေဝဟိတဝန္တံဝန္တာမိကာဒုဏိကမက္ကမနန္တညာနံနရနရသမောတရဏံလောကုလောကီနလီသောအစီဘောကိုလိုလာတောင်းတကြကုန်သောစိတ်ထားမြတ်သူလူပြည့်ပြည့်မူထသော ဒီတတံလောကုလောကီနေနီသောမယိမ့်မယိုင်မြဲကိုင်လာသည်တမာတိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပတိပဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသိမြင်တတ်အရမေတောတာတန်ဆောင်သမိယောင်လည်းရှိတော်မူထသောဝိယတန္တာကာရံ သစ္စာလေးရတရားမြတ်ကိုဝကပိတ်ဖုံဉာဏ်မြင်တုံအောင်မြူတပညာဝိဇ္ဇာတိဥသောအမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်အထာဝီကာမလူနတ်မြမတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလမ်းပြလောကုလောကီနလီကုံအလုံးစုံသောဂုံသိန်တကိုစိသိန်ချမ်းသာကြိုးငါရွယ်ဆောင်တော်မူတတ်ထသော ကာရုဏီကံလူနာမြမတတ္တဝါအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသော အကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသောအနန္တညာနန္တဗိညုတဉာဏဇာတာဆုံးပိုင်ကြမရှိသောဉာဏ်တော်မူထသော တံဗုဒ္ဓံဒိုဒိုဂုံရင်စုံလင်ပေတရှင်တော်မြတ်ဘုရားကိုအဟံတရားဟောတရားနာ အမိမကောဘုရားတပည့်တော်သည်ဟောတာမိတတ္တာယုကျိုးမံသုရှိကိုကတော့ပါဤမြတ်စွာဘုရားသာဓု သာဓုသာဓုပါဗျာရခြင်းကိုရှိကိုကြော့ပြီးတဲ့နောက်ဒါဘုရားဒေသနာတော်ကိုဆက်ပြီးတော့နာယူကြရအောင်ဟောကြနာကြကြရအောင်အဲ့တော့ဦးဇင်းတို့ဒီဘက်တော့ဒါ39ကြိမ်မြောက်ဝိပဿနာအလုပ်ပေးတရားပေါ့လေ ပြီးခဲ့တဲ့အပတ်ကဟောခဲ့တဲ့အဆက်ကလေးကိုမဆက်ခင်ဒါဦးဇင်းတို့အရင်ဆုံးပေါ့ဒါကျင့်စဉ်လေးတစ်ခုကိုဒါအစပြီးတော့ဒါပြောကြရအောင်ဒါခတ်တိုးတိုးပေါ့ဦးဇင်းတို့ဒီဝိပဿနာအလုပ်ပေးတရားတည်ပြီးဟောနေတာတော့ဒါဝိသုဒ္ဓိ9ပါးကျင့်စဉ်ပဲဖြစ်ပြီးတော့အဲ့ဒီဝိသုဒ္ဓိ9ပါးကျင့်စဉ်ကိုဒါခတ်တိုးတိုး ပြောကြရအောင်ပြောကြအောင်စုရဝိတ္တိခုနပါတို့တကကြီးတွေတကမကြီးတွေဒါကြည်ကြတဲ့အတိုင်းစိတ်သီလဝိတ္တိစေတဝိတ္တိဒိဋ္ဌိဝိတ္တိကင်္ကာဝိတရဏဝိတ္တိမက္ကမက္ကညာနာတဒနာဝိတ္တိပฏิပဒညာနာတဒနာဝိတ္တိညာနာတဒနာဝိတ္တိဆိုပြီးတော့ဒါဝိတ္တိခုနပါအဲဒီဝိတ္တိခုနပါကိုဒါအစဉ်အတိုင်း တော့အန္တရာရှင်တော်ကောင်းတိုင်းကအဒီဝိတ္တုဒီခုနှစ်ပါးကိုအစဉ်တိုင်းကျင့်ကြရမှာဖြစ်တဲ့အတွက်ဒါကျင့်နိုင်တဲ့အခြေအနေကိုတော့မိမိတို့ရောက်အောင်ကြိုးစားရမှာဖြစ်ဒီဘဝမှာပဲဖြစ်ဖြစ်ဒီဘဝကစုဆောင်ခဲ့လို့တန္တရာတကွိမမီတော့ဒါတန္တရာတခုဘဝတခုမှာဒီကျင့်စဉ်တွေကိုဒါပြည့်ပြည့်စုံစုံဒါကျင့်နိုင်ပြီကျင့်နိုင်ခဲ့တယ်ဆိုရင်တော့ ဒါမိမိတို့လိုလားတဲ့ဘဝဒုက္ခတွေလွတ်မြောက်ဟာဒါနရာဝဒုက္ခကြီးလွတ်မြောက်ရာသင်္ခါရဒုက္ခတို့ကြီးလွတ်မြောက်ရာဖြစ်တဲ့အသင်္ခတလို့ခေါ်တဲ့အငိမ့်နဲ့နိဗ္ဗာန်ကိုမိမိတို့ကိုယ်စီကိုယ်စီဒါမိမိတို့ရဲ့ဓမ္မဒိဋ္ဌိဉာဏ်နဲ့မျက်မှောက်ပြုနိုင်မှာဖြစ်ပြီးအဆုံးမှာတော့ခန္ဓာပြိဋိဘံခန္ဓာပြိဋိဘံနာသုတိရဲ့နောက်ွယ်မှာဒါနောက်ထပ်ဘဝအတိတ်တပံမဖြစ်ခြင်းမဖြစ်တော့တဲ့ကိုခြင်းကင်းရာနာခြင်းကင်းရာသိခြင်းကင်းရာဖြစ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်စီဒါ ရရှိကြရောက်ကြည့်ကြမှာဖြစ်အဲ့တော့ဒီလိုပေါ့ဘောဒုက္ခသင်္ခါရဒုက္ခနဲ့အမျိုးကောင်းသားမျိုးကောင်းသမီးတွေနဲ့နံပါတ်1ပေါ့သီလဝိတ္တုတိဒါသီလဝိတ္တုတိဘိုင်းမှာကာယကံဝစီကံဒီစောင့်ကြည့်ကြရအဲ့တော့တို့ဒကာကြီးတွေဒကာမကြီးတွေအနေနဲ့ဒါ၅ပါးသီလခုစောင့်တည်ခဲ့တဲ့၅ပါးသီလအခါဝိပစုကဲ့သို့မြင်အောင်ဒုသိက္ခာဘုတ်တွေကိုမကြိုးပေါအောင်ဒါစောင့်ကြည့်ကြရမှာဖြစ် အဲ့လိုဆောင်စည်းခဲ့ရင်တော့ဒါသီလဝိတ္တုဒီဘိုင်းကိုဖြစ်ဖြစ်နေပြီလို့ပြောလို့ရအဲ့လိုသီလတရားပေါ်မှာအခြေခံပြက်ကဘာလို့ရမလို့တဆင့်တက်ပြီးတော့စိတ်တဝိတ္တုဒီဖြစ်ရေးကိုဒါတဆင့်တက်ကူးကြရဖြစ်။အော်စိတ်တဝိတ္တုဒီဘိုင်းမှာတော့ဒါနိဝရဏအညစ်အကြေးတွေကင်းစင်တော်အဖြစ်စိတ်ဓာတ်ဤစင်ကြယ်ခြင်းဟောဒီဘိုင်းမှာတော့ဒါဦးဇင်းတို့တမာတိပေါ့သိလို့ပြီဆိုတာ ဒါဥပဇာရအထသမပတ်တိယောလို့ဆိုတဲ့အတိုင်းပေါ့ဥပဇာရသမာဓိနဲ့တကွာသမာပတ်၈ပါးကိုဒါတခုခုရရှိခဲ့ရင်တော့ဒါစိတ်တဝိတုဒ္ဓိဖြစ်ဒီလိုပြည့်ရည်တို့လည်းဒါသမထကမ္မထန်တွေကိုတော့ဒါကြိုးစားအထောက်ကြရမယ်လို့ဒီလိုသဘောကျနားလည်ရအဲ့ဒီဘက်မှာတော့ခုနသမထကမ္မထန်၄ချက်ဆိုင်ရာဆိုင်ရာမိမိစတင်တဲ့ကမ္မထန်ကစလို့ရတယ်အဲ့လိုစလို့ခုနဥပဇာရသမာဓိအပဒသမာဓိနှစ်ဖြာသောဒီသမာဓိတခုခုအ ਨੇ ဆုံးဒါဥပဇာရသမာဓိလောက်ရပြီသို့မဟုတ်ခုနဇန်သမာဓိတွေရရင်လည်းဒါပိုကောင်းတာပေါ့ အဲ့လိုရတဲ့အခါတဆင့်တက်ကြရတဆင့်တက်တော့ဘယ်ကိုတက်မလဲဆိုတဲ့အခါကျဦးဇင်းတို့ဒီကိုတက်ကြရဟောဒိဋ္ဌိဝိတ္တိပိုင်းသမာဓိတရားတွေဒါခိုင်ခိုင်မာမာနဲ့ရရှိထားတဲ့သူတော်ကောင်းတယောက်တည်းတော့ဒိဋ္ဌိဝိတ္တုကိုတက်လှမ်းတဲ့အပိုင်းမှာဒါသိပြီးတော့တော့ဒါခက်ခက်ခက်ခဲတော့မရှိတော့အော်ဒီဒိဋ္ဌိဝိတ္တုဘိုင်းမှာဒါနာမရူပပြိစေတဉာဏ်လို့ခေါ်တဲ့ဒါဝိပဿနာဉာဏ်နဲ့ ထမအုပ်ဆုံးယုံနဲ့စာသိအောင်ကြိုးစားမယ်အပိုင်းဖြစ်တယ်အဲလိုနာမရူပပဋိသဒဉာဏ်ယုတ်ဒီနန္ဒီကိုပိုင်းပိုင်းခြားခြားသိပြီဆိုတော့မှအဲ့ဒီမှာအတ္တဆွဲအတ္တဒိဋ္ဌိဒါစရှိတဲ့ဒီတက္ကာယဒိဋ္ဌိတွေကစပြီးခွာနိုင်တော့ဒါယုံနံပရမဏဉာဏ်အမြင်စင်ကြဲသွားပြီအယူမှားမှုမရှိတော့ဘူးဟောဒါဒိဋ္ဌိဝိတ္တုဖြစ်ပြီးသုံးခုမြောက်အဲ့လိုဒိဋ္ဌိဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ဒီတစင့်တက်ပြီးတော့ဒါကင်္ကာဝဒနာဝိတ္တုကိုဒါရအောင် ကြိုးစားရမှာဖြစ်တယ်။ဟောကင်္ဃဝိဒနာဝိတ္တုဒီပိုင်းမှာတော့ဒုဒကကြီးတွေဒကမကြီးတွေနားရင်နေတဲ့ဒါပြစ္ဆယပရိကညာလို့ခေါ်တဲ့ပြစ္ဆယသမုပ္ပါရှုွက်ပဲ။အဲပြစ္ဆယသမုပ္ပါရှုွက်မှာဒီယုတ်တရားနန္တရားကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုမိမိကသိချင်းနိုင်ခဲ့ရင်ဩဒီ ငါတို့ရဲ့ခန္ဓာတိဟုသောယုံနာဓမ္မသင်္ခါရမိမိအစ္ဆဒဗိဒ္ဓတိဟုသောယုံနာဓမ္မသင်္ခါရတွေသည်အကြောင်းမဲ့တဲ့တဲ့ဖြစ်ပေါ်လာတာတော့မဟုတ်ဘူးတကုရှင်ဖန်ဆင်းရှင်ကဖြစ်ပေါ်၍ဒါရရှိလာတာလည်းမဟုတ်ဘူးဖန်ဆင်းလို့ဖြစ်ပေါ်လာတာတွေလည်းမဟုတ်ဘူးကံကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေလို့ဒီလိုနားလည်တဲ့အခါမှာအဲ့ဒီဘိုင်းမှာကံနဲ့ကံရဲ့အကျိုးတရား၌ယုံမှန်တန်တရားယုံမှမှုတွေဒါကြော်လာလုံမြောက် သွားသည်ဉာဏ်မြင့်စင်ကြယ်ခြင်းတနည်းအားဖြင့်အဲ့မှာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တဲ့တရားတရားထိုးခြင်းမှာဒါပုထုဇဉ်အနွယ်ဖြစ်ပေမဲ့ပုထုဇဉ်အနွယ်ပဲရှိသေးပေမဲ့အဲ့ချိန်မှာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တဲ့တရားတရားကလည်းအားကောင်းသွားပြီကမ္မတက္ကရာတမ္မာဒိဋ္ဌိဉာဏ်ပညာလည်းရသွားပြီလို့ပြောလို့ရအဲ့ဒီရလို့ဒီယုံမတန်တရားတွေကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမတန်တရားတွေမရှိတော့ဘူးကင်းစင်သွားပြီတနည်းအားဖြင့်ကြော်လွှားလွန်မြောက်သွားပြီဘာကြောင့်လို့မေးတော့ ဒီနာမရူပပရိစ္ဆေကဉာဏ်ပေါ့အခြေခံပြီးပြည့်ကြပရိက္ခဉာဏ်ရတာဒါကိုညာတပရိညာပေါ့ဒါသိရင်သိတိုက်တဲ့တရားတွေအဲ့တော့ဦးဇင်းတို့တကယ်ဤအခုပြထားတဲ့ဒီစေတီပုံလေးမှာဆိုရင်ဦးဇင်းတို့ဒီစကရင်ကြည့်ရင်တော့ညာဘက်ချမ်းလို့ပြောလို့ရလိမ့်မယ်အဲ့စီဒီလေးကညာဘက်ချမ်းမိုင်မှာညာတပရိညာဆိုလို့ရှိတယ်အဲ့အလေးကိုဒါဖတ်ကြည့်ရင်အကြောင်းတရားနဲ့တကွာအကြောင်းတရားနဲ့တကွာတော့ နာယုတ်ကိုရှေးရှုမျက်မှောက်ပစ္စကဉာဏ်ဖြင့်ဟောဒီညမှာပစ္စကဉာဏ်ဦးဇင်းတို့ကျေးဇူးတော်ရှင်ပေါ့ဆရာတော်တရားလေးကိုလည်းသုံးတာပစ္စကဉာဏ်ပစ္စကဉာဏ်တော့တခါလေကိုရှေးမှောက်ကိုရောက်နေတကဲ့သို့မိမိဉာဏ်နဲ့ပေါ့ဒါထွင်းဖောက်ပြီးသိမြင်ပစ္စကဉာဏ်ဖြင့်ပရမတ်သို့စိုက်အောင်ထွင်းဖောက်သိမြင်တတ်သောနာမရူပပရိဒေတာဉာဏ်ပစ္စယပိကဉာဏ်တိညာတာပရိညာမိဆိုပြီးဒီလိုလေးပြောထားဒါဦးဇင်းတို့ဝိသုဒ္ဓိမံမှာလာတာလေးကိုဆရာတော်ကဒါ နားလည်လွယ်အောင်ပေါ့ဒါမြန်မာလိုလေးဒါပြန်ပေးတာအဲ့တော့အဲ့ဒီဘိုင်းလေးကိုဒါကြည့်လို့ရှိရင်ကိုပဲရုပ်တည်နံနေဆိုတာဒါပစ္စကဉာဏ်နဲ့ဒါထွန်းပေါက်ပြီးသိမြင်ရမယ်တို့ရုပ်တည်နံနေကိုပြစ်ပေါ်စေတဲ့အကြောင်းတရားကိုဒါပစ္စကဉာဏ်နဲ့ဒါထွန်းပေါက်ပြီးတော့သိမြင်ရမယ်လို့ဒါလိုပြောတာတို့တို့ထွန်းထွန်းနဲ့ဒါတကားတဲ့သိမြင်ရမယ်ဒါညာတပညာကံကောင်းမြတ်လို့ညာတပညာကံကိုရလို့လေးခုမြောက် ကင်္ကာဥဒရဏဝိတ္တုဖြစ်ပြီဆိုတဲ့သူတော်ကောင်းက တဆင့်တက်ပြီးတော့ဘာဖြစ်မလို့ဆိုတော့မက်ကမက်ကညာနာတတနာဝိတ္တုတိယာရေးကိုကြိုးစားရမှာဖြစ်တယ်။ဟောဒီမက်ကမက်ကညာနာတတနာဝိတ္တုတိယာရေးမှာတော့စပြီးတော့ဒါဝိပဿနာဉာဏ်နေတဲ့ကဆိုရင်တမတနာဉာဏ်၃ခုမြောက်တမတနာဉာဏ်ကစတမတနာဉာဏ်ကစတဲ့အခါကျတော့ဘာဖြစ်တုံးလို့မြည်တော့ဒီဘက်မှာစပြီးစောစောကညာတပရိညာခံအရာမိမိသိထားတဲ့ရုပ်တရားနံတရားအကြောင်းတရားအကျိုးတရားလို့ခေါ်တဲ့ ဒီယုံနံဓမ္မသင်္ခါရတွေပေါ့အဲယုံနံဓမ္မသင်္ခါရတွေရဲ့သင်္ခါရဆိုတဲ့သဘောကုတ်ကအကြောင်းတရားတွေအနိုင်နိုင်ပြုပြင်မှမှဖြစ်ပေါ်လာရတဲ့အတွက်ကြောင့်သူတို့ကခန္ဓာမစက်တက်တက်နဲ့ဖြစ်ပြနေတယ်ဒါကိုကြည့်ပြီးတော့နှိစ္စမမြဲဘူးကြည်ချင်းပြချင်းတန်ကျဲပြနှိစ္စနေတဲ့အတွက်ကြောင့်ဆင်းရဲတဲ့ဒုက္ခဒုက္ခဝေနာပဲဖြစ်ပါစေချမ်းသာခြင်းပဲဖြစ်ပါစေထိုတရားတည်လည်းပဲဖြစ်ရှိတဲ့ခြင်းတန်ကျက်ပြီးနှိမ့်ဆက်နေတယ်ဖြစ်တဲ့ကြောင့်သူဒီဒုက္ခ။ဟောနောက်တစ်ခါအခြေခဲ့ခိုင်မှာနှစ်သာရပြင်တည်တတ်မနေဘူးအစိုးမရဘူးဒါအနတ္တဆို ဒီလိုလက္ခဏာတွေသုံးတန်တင်ပြီးတော့ဒါရှုပွားသုံးတတ်ရမှာဖြစ်တယ်အဲ့လိုရှုပွားသုံးတတ်တဲ့အခါမှာဒါသမတနာဉာဏ်ကစပြီးတော့ဒါဝိပဿနာကိုစပြီးတော့ဒါယောဂီသူတော်ကောင်းကအခြေချပြီလို့ဒါလိုပြောလို့ရတယ်အဲ့လိုဝိပဿနာကိုခြေချောက်သမတနာဉာဏ်သမတနာဉာဏ်ကလည်းဝိပဿနာကိုတခါတည်းဆက်ပြီးတော့ပွားများအားထုတ်လိုက်ရင်ဥရိယပိယဉာဏ်အနုပိုင်းမှာယုံနာဓမ္မသင်္ခါရတွေကဖြစ်ချင်းပြည့်ချင်းကိုဒါခက်စိတ်စိတ်ကလေးမြင်ပြီးတဲ့အခါလက္ခဏာကြီးသုံးတာတင်ပြီး အဲဒီအပိုင်းလေးကိုတော့ဦးဇင်းတို့ဒါမက်ကမက်ကညာတတရဝိတုဒ္ဓိမက်ဟုတ်သည်မဟုတ်သည်နဲ့ဉာဏ်အီးစင်ကြယ်ခြင်းဆိုလိုရင်းကတော့ကိုလောက်ရမယ်လုပ်ငန်းကိုဒါကွက်ကွက်ပြပြဒီမှာဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤဆက်လျှောက်ရမည်မလျှောက်ရဘူးဒါကိုဒါကွက်ကွက်ပြပြတိပါလို့ဆိုလိုတာပါအလလေးကတိရဏပရိဒီအပိုင်းဒီတိရဏပရိညာပိုင်းအဲဒီတိရဏပရိညာကိုလည်းဦးဇင်းတို့ညာဘက်ပေးလေးမှာဒါ ဟိုဆရာတော်ကအတိတ်ပဲလေးကိုသမတနာဉာဏ်နဲ့ဥရိယပယဉာဏ်နှစ်ပါးဟောဥရိယပယဉာဏ်နှစ်ပါးဆိုတော့ဟိုမေကမေကဉာဏတတနာဝိသုဒ္ဓိမှာပါတယ်ဥရိယပယဉာဏ်အနုပိုင်းဟိုအထက်ဖြစ်တဲ့ပฏิပဒဉာဏတတနာဝိသုဒ္ဓိမှာပါတယ်ဥရိယပယဉာဏ်အရင်ပိုင်းလို့ဒါကိုပြောချင်တာအဲသမတနာဉာဏ်ဥရိယပယဉာဏ်ဆိုတော့ဒီဉာဏ်နှစ်ပါးအဲဉာဏ်နှစ်ပါးကိုဒါတိရဏပရိညာ ဒီဒနာပရိညာဟောဒီဒနာပရိညာပိုင်းပိုင်းခြားခြားနဲ့ဒီမှာသိပြီယုံနာဓမ္မသင်္ကာရတွေကိုလက္ခဏာတွေသုံးနိုင်အပြင်ကိုယ်ကိုယ်ပြပြပိုင်းပိုင်းခြားခြားသိဒါဒီဒနာပရိညာပိုင်းအဲဒီဒနာပရိညာပိုင်းရတဲ့သူတော်ကောင်းဒီဒါဉာဏ်ဉာဏ်အပြင်ကြည့်မယ်ဆိုရင်ဒါလမတနာဉာဏ်နဲ့ဥဒိယဗျာဉာဏ်အနုပိုင်းဩဝိတ္တုရိခုနပါချင်းမက္ကမက္ကဉာဏတတနာဝိတ္တုရိပိုင်းအဲ့လိုမက္ကမက္ကဉာဏတတနာဝိတ္တုရိနဲ့ပြည့်စုံတဲ့ဝိပဿနာကိုဒါဥဒိယပြဉာဏ်အနုပိုင်းတောင်အထုတ်ထားနိုင်တယ်သူတော်ကောင်းတယောက်ဒီအစင့်တက်ပြီးတော့ ပရိပဒာညာနာတဒနာဝိတုဒ္ဓိကိုပူကြရမှာဖြစ်တယ်။ဟောပရိပဒာညာနာဝိတုဒ္ဓိကတော့ဒါအဲ့မှာဦးဇင်းတို့ကျင့်စဉ်ပေါ့ပရိပဒာအကျင့်ရမယ်ကျင့်စဉ်၌ဉာဏ်မြင်ရဲ့အစဉ်ကြခြင်းလို့ဒီလိုပြောလို့ရ။အဲ့ဒါကိုဦးဇင်းတို့စတော့ဘယ်ကစဥရိယပြညာအရင်ပိုင်းလေးကစ။အဲ့တော့ဒီနေရာမှာဘာကိုဥရိယပြညာကိုနှစ်ပိုင်းခွဲထားတော့ဆိုတော့ဥရိယပြညာအနုပိုင်းလုံးရှုလိုက်ပြီဆိုတဲ့ကယောဂီသူတော်ကောင်းကခုနဩဘာတော်ပိဋိပတ္တိဆိုတဲ့အရာ နေတာဝမ်းကြောင်းမှုတွေအငြင်းအေးမှုတွေဒါတွေကစပြီးခံစားလာပြီးဝိပဿနာနေတဲ့ရောက်လာတော့ရောက်လာတဲ့အခါကျတော့ဒီညမှာဝိပဿနာကဒါဒီငါမဉဏ်ပူဉဏ်စိုက်ပလားဟဲ့ဆိုဒီလိုမျိုးသွားပြီးတော့အထင်မှားရင်ဝိပဿနာဉာဏ်ကဒါညင်ညူးကြောင်းဝိပဿနာကအန္တရာယ်တွေပေါ့အဲဝိပဿနာရဲ့အန္တရာယ်ဖြစ်ရင်ဘာဖြစ်လို့ယောဂီကရှေ့ဆက်ပြီးတော့ဒါကမ္မထန်ကမတက်တော့ဒါကြောင့်မလို့အဲ့ဒီပိုင်းလေးကိုသူကကြော်လွားလွန်မြောက်အောင်တစင်ကြိုးစားအဲ့ဒါလေးကြော်လွားလွန်မြောက်သွားတဲ့အခါကျမှဟောကျင့်နေမှာအာ မိမိဆက်ပြီးတော့ကျင့်ဉာဏ်ကြိုးကိုအားထုတ်ရမယ်ဒါကျင့်စဉ်ကိုဆက်ပြီးတော့မှန်မှန်ကန်ကန်နဲ့ဉာဏ်အမြင်ကအဲ့မှာစင်စင်ကြဲကြဲနဲ့တန်တန်ရှင်းရှင်းနဲ့တည်သွားပြီဒါကြောင့်မလို့ဥရိယပြဉာဏ်အနုပိုင်းမှာအားထုတ်လို့တော်တော်လေးဉာဏ်စဉ်ကဉာဏ်လေးကထက်လာရင်ဒီဝိပဿနာဉာဏ်ဉာဏ်ကြောင့်လေးကြုံရမယ်ဒါတွေကိုကြော်လွှမ်းလွန်မြောက်နိုင်တဲ့အခါကျတော့ဒါဥရိယပြဉာဏ်အရင်ပိုင်းရောက်ပြီပေါ့အဲဒီကစပြီးတော့ဒါပฏิပဒါဉာဏ်တတနာဥဒ္ဒတိရဲ့ပေါ့အကျုံးဝင်လာဟောဘယ်တိရောက်သွားတုံးဆိုတော့ဟိုဘင်္ဂဉာဏ်ပြဉာဏ်အာရိနဝဉာဏ် နေဝိဒါဉာဏ်မောဇိတုကမြတာဉာဏ်ပရိသင်္ဃာဉာဏ်သင်္ဃာရုပကဉာဏ်အနုလောမဉာဏ်တိုင်အောင်တော့အဲ့ဉာဏ်တွေအကုန်လုံးကဒါပရိပဒဉာဏတသနာဝိတုဒ္ဓိထဲမှာဝင်နေ။ဟောပရိညာအပြင်ကြည့်မယ်ဆိုတော့သူကပါဏပရိညာမှာစပြီးတော့အကျုံးဝင်တာပေါ့။ဝိပဿနာဉာဏ်ဒီဘက်မှာပယ်တင်နေလိုက်တဲ့ကိလေသာတွေကိုဒါပယ်ရှားတယ်။အဲ့တော့အဲ့ညမှာပါဏပရိညာလေးနဲ့ပတ်သက်လို့ဦးဇင်းတို့ဒီညာဘက်ကလေးမှာတစ်ခါကြည့်ကြမယ်ဆိုတော့ပါဏပရိညာပါဏပရိညာဆိုတာဘာပြောတော့ ဘင်္ဂာနုပတနာဉာဏ်မှာစ၍အရိယာမက်တို့တိုင်အောင်တော်ဒါဘုံဒီဘုံဒီဆိုတာဒီကျင့်ရမယ့်နေရာကိုပြောတာဒုပါဏပရိညာဖြစ်ရာတိယာဘုံဤဤနာရိယာမဉ္ဉံတိကိလေသာကိုအကျွင့်ကြံမရှိကုံစင်အောင်အမြင့်ပြတ်ပယ်တတ်နိုင်ခြင်းကြောင့်မုဒ္ဒအပြင်ဘာနာပရိညာဟုသောအမည်ကိုရရှိပေသည်ဝိပဿနာဉာဏ်ဒီက ကိလေသာကိုတည်ငါအပြင်ပယ်စွန့်နိုင်ခြင်းတည်ဟုသောအကြောင်းပရိယေတမျိုးအပြင်ဘာနာပရိညာဟုသော အမိကိုရရှိပေသည်ဆိုပြီးတော့ဝိပဿနာဉာဏ်ကြီးကဒါပရိယေအပြင်ဒါဘာနာပရိညာအမိရပြီးတော့ရိယာမဉဏ်ကတော့ဒါမုတ်ချအပြင်ဒါရိယာဘာနာပရိညာအမိရတယ်ဆိုပြီးဒီလိုမျိုးလေးအတိတ်ပဲကိုလည်းနားလည်ရအောင် အဲ့တော့ဒီပရိပဒဉာဏတဒနာဝိသုဒ္ဓိပိုင်းကစပြီးဝိပဿနာဉာဏ်ဤဥဒိယပြဉာဏ်အရင်ပိုင်းကစပြီးအထုတ်လိုက်လို့သူတော်ကောင်းတယောက်ကဝိပဿနာဉာဏ်ဤကိုအစဉ်စဉ်ပေါ့ဒါရင့်ဒီတိုင်အောင်အထုတ်နိုင်မယ်ဆိုတော့ဝိပဿနာဉာဏ်ဤကအဆုံးပါခုနအနုလောမဉာဏ်လည်းပြီးရောဂေါတရပုဉ္ဉံဆိုတဲ့ပုထုဇဉ်အနွယ်ကိုပြအရိယာအနွယ်ကိုရောက်စေတဲ့ဂေါတရပုဉ္ဉံကိုဒါရပြီလေဆိုအဲ့ဂေါတရပုဉ္ဉံကနောက်ဆွဲမှာဒါကတ်နေတာကတော့မဉ္ဉံပဲအဲ့မဉ္ဉံဘုံဉ္ဉံပေါ့မဲ့ဒီစားရင်မက်ကလည်းမက်ကစိတ္တခဏတစ်ချက် ဒါစိတ္တခဏသုံးချက်မျှသာအသက်ရှိပြီးပြီးတော့ဖူညံအဲ့မဲ့ညံနဲ့ဖူညံကြားမှာအကြမ်းလက်ဆိုတာမရှိဘူးပေါ့အဲ့တော့မဲ့ဆိုင်ရင်တော့ဖူဖြစ်တာပဲအဲ့တော့မဲ့ညံဖူညံဆိုင်မယ်မဲ့ညံဖူညံဆိုင်ပြီးပစ္စဝကနာညံရမယ်ဒီညံစဉ်16ပါးထဲမှာခုအထက်ပိုင်းဖြစ်တဲ့မဲ့ညံဖူညံပစ္စဝကနာညံတွေကတော့ဒါဥစဉ်တော့ဝိသုဒ္ဓိဘက်ကတဖန်ပြောကြရင်ဒါဉာဏတသနာဝိသုဒ္ဓိပဲနိဗ္ဗာန်၌ဉာဏ်အမြင်နဲ့စင်ကြယ်ခြင်းဒါဉာဏတသနာဝိသုဒ္ဓိပေါ့ အဲဒါကြောင့်မလို့အဲညာဏတတနာဝိတုဒ္ဓိကိုရရင်နိဗ္ဗာန်ဉာဏ်မြင်ခဲ့စင်ကြယ်ပြီဘာပြောတာတော့ဆိုတော့ဒါမိမိတို့စံရမဲ့ဉာဏ်နဲ့ကိလေသာတွေကိုပယ်တတ်လို့ဒါနိဗ္ဗာန်ကိုမျက်မှောက်ပြုတယ်နိဗ္ဗာန်ရဲ့အကူအညီတန်တိလက္ခဏာရှိတဲ့နိဗ္ဗာန်ရဲ့အကူအညီကိုရတဲ့မဉဏ်ကလည်းစံရအကိလေသာတွေကိုပယ်တတ်ပြီးတော့ဘုံဉာဏ်နဲ့နိဗ္ဗာန်တည်းဟူသောအငိမ့်တဲ့တကယ်ရတာကိုခံစားနိုင်ပြီလို့ပြောလို့ရတယ်ဒါဉာဏတတနာဝိတုဒ္ဓိပိုင်းအဲ့လိုဉာဏတတနာဝိတုဒ္ဓိပိုင်းရောက်အောင်ဉာဏတတနာဝိတုဒ္ဓိပိုင်းတိုင်အောင် ဒါအစဉ်အတိုင်းဖြစ်ကျင်နိုင်ခဲ့ရင်တော့ဒုသူတော်ကောင်းသည်ဒါဘူလာတောင်းတာတယ်သန္နာဝဒုက္ခတို့ဤကုံဆုံးရာဆင်းရဲဒုက္ခတို့မှလွတ်မြောက်ရာသင်္ခါရတရားတွေယုံ nant ဓမ္မသင်္ခါရတရားတွေငြင်းအေးရာအသင်္ခါရလို့ခေါ်တဲ့နိဗ္ဗာန်ကိုဒါမျက်မှောက်ပြုပြီးတော့ဒါကိုစီကိုစီဒါနိဗ္ဗာန်ရဲ့အရာတာကိုရရှိခံစားနိုင်မှာဖြစ်တယ်လို့ဒီလိုသဘောကျပြီ ဒီကြည့်ရင်ဖြစ်တဲ့ဝိတုဒ္ဓိခုနှစ်ပါးကိုငါတို့တော့အစဉ်အတိုင်းကျင့်ရမယ်လို့ဒီလိုသဘောကျနားလည်ထားကြမှာဖြစ်တယ်။ကဲကောင်းပြီအဲ့တော့ဒါဝိတုဒ္ဓိခုနှစ်ပါးလေးကိုဒါခက်ချင်းချင်းလေးပြုတ်ပြီးတဲ့နောက်ဦးဇင်းတို့ရောက်လက်စာပေါ့ကမ္မထန်လေးကိုဆက်ပြီးတော့သွားကြရအောင်။အဲ့တော့ရောက်လက်စာကမ္မထန်ဦးဇင်းတို့ဘယ်ရောက်နေပြီလို့ဆိုတော့ဒီဝိတုဒ္ဓိဘိုင်းရောက်နေတာပေါ့။ဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာနာမရူပပြိစိတဉာဏ်ဘိုင်းပေါ့။ဒါအဲ့နာမရူပပြိစိတဉာဏ်ဘိုင်းမှာဥဇံပထမပေါ့ရူပံပရိကဉာဏ် ရုပ်တရားတွေကိုဒါထိုးထိုးထွန်းထွန်းနဲ့သိရမယ်ဆိုတဲ့အပိုင်းပေါ့ရုပ်တရားတွေကိုဒီအဲလေးကိုပြီးခဲ့တဲ့ဟောတန်တလောက်တော့ပြောခဲ့ပြီးတာပေါ့အဲဒီတစ်ပတ်တော့အဲ့အပိုင်းပြီးနံကမ္မထမိုင်းကူးနိုင်လိမ့်မယ်လို့တော့ဒါစိတ်ကူးထားတာပေါ့လေတိုးတော်လဲအဲပြီးသလောက်ပေါ့ဦးဇင်းတို့ဒါအကန့်အသတ်မှမထားတဲ့အခါကျတော့အေးအေးဆေးဆေးနဲ့ဒါ သွားကြအောင်အေးအေးဆေးဆေးနဲ့သွားကြရအောင်အဲ့တော့ဦးဇင်းတို့ရုပ်ကမ္မဋ္ဌာန်းပိုင်းကိုပြောတော့မှာပေါ့ရုပ်ကမ္မဋ္ဌာန်းပိုင်းပြောတဲ့အခါကျတော့ဒီနေရာမှာရုပ်ကမ္မဋ္ဌာန်းမပြောခင်ဒီတိတင်တိလိုက်တဲ့အကြောင်းအရာလေးတွေပေါ့ဒီမှာထည့်ပြောသွားခြင်းအဲ့ဒါဗာလဲလို့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီမြစ်မနိကေမှာလာတဲ့ဂောဘကလက္ခဂောဘလက္ခတုတ်ကိုခတ်ချင်းချင်းလေးပေါ့လိုအပ်ချက်ကလေးကိုဒီနေရာလေးမှာခတ်တူတူလေးပြောရအောင် တကယ်ကြကြဝန်းပြည့်ပြည့်စုံစုံနဲ့တုတ်တန်ကြီးတစ်ခုလုံးကိုနာကျင်တော့ဦးဇင်းတို့ကျေးဇူးတော်ရှင်ဖောက်ဆရာတော်ဟောထားတယ်မဟာကောပါလကတုတ်တန်ဆိုပြီးတော့ဒါဦးဇင်းတို့ဟို26 session လောက်ပေါ့26ချိန်လောက်ဆရာတော်ကဇက်တိုက်ဒီလကတုတ်တန်ကိုဟောထားတယ်အဲဒီတည်းမှာတော့မာလိတော်ထာကံလည်းတော်တော်ကိုပြည့်ပြည့်စုံစုံနဲ့တို့တကကြီးတကမကြီးတွေဒါနာယူနိုင်တယ်ပေါ့သို့တော်ဦးဇင်းတို့ဒီနေရာမှာတော့လိုအပ်မဲ့ထင်တာလေးကိုကွက်ပြီးတော့ပဲ ပြော့သွားမှာပေါ့တုတ်တန်ကြီးတစ်ခုလုံးအနေနဲ့တော့ခြေဆင့်ပြီးတော့ဒီလိုတော့ဟိုဟောမှာမဟုတ်တော့ဘူးအဲ့တော့ကောင်းပြီအဲ့တော့အဲ့မာဂောပါလကတုတ်တန်လေးပေါ့မာလကောမာလကတုတ်တန်ကို ပြရှင်ဒီတာတုတိပြေဒါနာရဘိန်တတိဆောက်လို့လူတန်းတဲ့ဇေတုံအကြောင်းတော်မှာသတင်းသုံးကြိုက်မှာဒါရန်တန်ငါတော်တွေကိုဒါဟောကြားခဲ့တဲ့တုတ်တန်တစ်ခုဖြစ်ဒီတုတ်တန်လေးကိုစပြီးတော့နည်းနည်းလေးဒီထက်မှာလိုအပ်မဲ့အပိုင်းလေးဒီကိုပဲပေါ့ဦးဇင်းတို့ရွေးချယ်ပြီးတော့ဒါပြောသွားကြရအောင်အဲ့တော့ ဒီမဟာဂောပါလကတုတ်တံခုနပြောတယ်ဘုရားရှင်တာဝတိပြေမစီတုံကျောင်းမှာနေကြိုက်ပေါ့ဘုရားရှင်ကစပြီးတော့ဗမိန်တော်ရန်တန်ငါတွေကိုဗမိန်တော်ဆိုတဲ့ခါကျတော့ဧကတတယိဘိကဝေအင်္ဂိသမ္မန္တာကတောဂောပါလကောအပဘောဂောကနံပရိဟရိတုံဘာတေကတုံဆိုပြီးဒါလေးဟောတာအဲ့တော့ဒီတုတ်တံကိုမဟောခင်ပေါ့အခုစင်းတို့ကြိုပြီးတော့သိထားမှာဘုရားရှင်ဒီတတ္တဝါတွေကိုခြွေချွတ်တဲ့နေရာမှာ အင်မတန်မှဒါလိန်မှာကျွမ်းကျင်တော်မူတဲ့ဒါဆရာပဲအဲ့တော့ကြောင့်ဒီဒေသနာတော်တွေကိုဟောတဲ့အခါမှာဘုရားရှင်ကပုဂ္ဂိုလ်တ attva ရဲ့အင်းဇိုက်ကိုကြည့်ပြီးဒါဟောကြားတဲ့အပိုင်းမှာတော်တော်များများကိုဘုရားရှင်ဒီဥပမာလေးဆောင်းပြီးတော့ဒါဟောပြောလေးရှိအဲ့တော့ဥပမာဆောင်းပြီးတော့ဟိုဟောပြတဲ့အခါကျတော့ပို့ပြီးတော့နားလည်တွေ့တာပေါ့ ကြောင့်မလို့ဒီတုတ်တံမှာကြည့်လို့ရှိရင်စန့်စာခြင်းဒီဒေသနာနေတန်းကိုခြေရဲကိုကဒါဥပမာဥပမေဥပမာကစထားတယ်ဦးဇင်းတို့ဘုရားရှင်ကဘာစတာတော့ဒါနွားကြောင်သားတယောက်ကဥပမာနဲ့စတာအဲ့တော့ဒီတုတ်တံကိုခြုံပြီးတော့ကြည့်လိုက်လို့ရှိရင်ဘုရားရှင်ဒီဥပမာနှစ်ချက်ဥပမေယနှစ်ချက်နဲ့ဒီလိုဟောထားတာရှိတော့ပေါင်းလို့ရှိရင်တော့၄ချက်လို့ဒါဆိုလို့ရတာပေါ့လေချက်၄ချက်လို့ပြောလို့ရတကယ်တော့နှစ်ချက်နဲ့ပေါ့ဘယ်လိုပြောတာတော့ဆိုတော့ ဘေကဝေတန္တရာဘေကိုရှုတွေးလျက်ရှိကြကုန်သောจิตသားจิตသမီးတို့ဧကရတ္တိတစ်ဆက်တပါကုန်သောအင်္ဂီအကြောင်းအင်္ဂါတို့နှင့်တမန်တမနာကတော်ပြည့်စုံသောကောဘာလည်းကိုနွားကြောင်းသားသည်ခောကနံနွားအပေါင်းကိုပရိဟတိတုံစောင့်ရှောက်ခြင်းအာရိတုံဘတိုးတက်အောင်ပြုခြင်းကအဘဘောမထိုက်တန်ပါဘူးဆိုပြီးတော့ဒါလေးနဲ့စတာဒါဥပမာအဲ့တော့နွားကြောင်းသားတယောက်ဒီတဲ့အင်္ဂါ 17ချက်နဲ့ပြည့်စုံနေတဲ့နွားကြောင်းသားတယောက်ဒီနွားအပေါင်းကိုဒါစောင့်ရှောက်ခြင်းကနွားပေါင်းကိုတို့တဲ့ကြီးပါကဒါမစွမ်းနိုင်ဘူးတဲ့ဒီလိုလေးဥပါစပြီဥပမေယနဲ့ဦးဇင်းတို့ဟိုတုတ်တန်ကိုကြော်ပြီးတော့သွားကြမယ်ဆိုရင်တော့တစ်ဖက်ကဘုရားရှင်ကဘာကိုပြန်ပြီးတော့ဥပမေယအနေနဲ့ပြီးထားတယ်ထို့တူပဲသာသနာတော်မှာသာသနာဘေးကိုရှုတွေးလျက်ရှိသောယောဂဝါစရအရန်တော်သည်ဟောတနည်းအားဖြင့်ခုနသာသနာဟောဒုက္ခကို အပြစ်တွေကိုစင်ကျင်ပြီးတော့တဏှာဒုက္ခမှာလွတ်မြောက်ရာလွတ်မြောက်ကြောင်းအကျင့်တွေကိုအကျင့်ဉာဏ်ကျိုးကိုအားထုတ်ခြင်းနဲ့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းတဲ့အဲ့အင်္ဂါ၁၁ချက်ရှိနေခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ဒီအဲ့ဒါတဏှာကိုစင်ရဲ့ဒုက္ခအကုန်ဆုံးခြင်းကမထိုက်တန်ဘူးလို့ဒီလိုပြောခြင်းဟောတစ်ဘက်ကပြန်ပြီးတော့အဲ့လိုအင်္ဂါ၁၁ချက်နဲ့ဒါအင်္ဂါ၁ စာကုဒီမှာတော့ဟိုပေါ့ချိုရင်းချက်ပေါ့အင်္ဂါ၁၁ချက်နောက်တစ်ခါအဲ့လိုအင်္ဂါ၁၁ချက်တစ်ဘက်ကအင်္ဂါ၁၁ချက်နဲ့ပြည့်ပြည့်စုံစုံရှိနေတယ်ဒီလိုအားနည်းချက်တွေမရှိတော့ဘူးပြည့်ပြည့်စုံစုံရှိနေတယ်ဆိုရင်တော့ဒုသတော်ကောင်းသည်ထိုကဲ့သို့သောနွားကြောင်သားသည်နွားပေါင်းကိုစောင့်ရှောက်ခြင်းကနွားပေါင်းကိုအဲကြီးပွားတိုးတက်ခြင်းကဒါထိုက်တန်နေထို့တူပဲတဲ့သာသနာဝတ္တုကမှာလွတ်မြောက်ခြင်းနဲ့မျိုးကောင်းသားမျိုးကောင်းသမီးသည် သာသနာတော်မှာသိရင်သိတတ်တဲ့တရားတွေကိုတစ်သက်တစ်မျိုးသောအချင်းအပြင်သိခဲ့မယ်ဆိုရင်တော့ဒုသူတော်ကောင်းဒီသနာဥဒကမှာလွတ်မြောက်ခြင်းကထိုက်တန်ပါတယ်ဆိုပြီးတော်တော်လေးဟောထားတယ်ပေါ့ဥပမာလေးချက်ဒါလေးကဒါစကတာပေါ့ခြုံပြီးတော့ဦးဇင်းတော့တုတ်တန်ကိုခတ်တူတူပြောရတဲ့အခါကျတော့ခတ်တူတူခြုံပြီးတော့ရင်သုံးတာဦးဇင်းတို့ခြုံမိငုံမိအောင်ပေါ့ကောင်းပြီအဲ့တော့ခုနပြောတဲ့အင်္ဂါ၁၁ချက်နဲ့ပြည့်စုံပြည့်စုံတဲ့နွားကြောင်းသားဒီနွားပေါင်းကိုဒါစောင့်ရှောက်ခြင်းကအကြီးအကျယ်တိုးတက်အောင်ပြုခြင်းကမထိုက်တန်ဘူးတဲ့ဒီလိုလေးပြောတယ် အဲ့တော့အဲ့အင်္ဂါဆက်တစ်ချက်ပေါ့အဲ့အင်္ဂါဆက်တစ်ချက်ထဲမှာဒါပြောချင်တာပေါ့နမအင်္ဂါဆက်တစ်ချက်လုံးထဲမှာဦးဇင်းတို့နံပါတ်၁တကပါဆိုဣဒဘေကဝေကောပါလက်ကောနာရူပင်ယူဟောတိဟောဒါလေးကိုဘေကဝေခြေသားယံတို့ဣဒဤသာသနာတော်၌ဣဒဤနေရာ၌ကောပါလက်ကောနွားကြောင်းသားသည် နာရူပင်ယူရူပင်ယူယုတ်တရားကို ပိုင်းပိုင်းခြားခြားသိသည်နာဟောတိမဖြစ်ဟောဒီနေရာမှာတော့သူက ဟိုရုပ်တရားပေါ့အဲ့တော့ဒီနေရာမှာဗာပြောချင်တာတော့နွားเจ้าသားကြတော့နွားတွေကိုတဲ့သူကမသိဘူးနွားတွေကိုမသိဘူးဘယ်လိုမသိတော့ဆိုတဲ့အခါကျတော့ဒါကအချင်းကျုပ်ဒေသနာတို့ကိုဟောပြီးတဲ့အခါမှာကထင်းစာဘိကဝေနရူပညူဟောဒီဩရုပ်တရားကိုမသိဘူးဆိုတာဘယ်လိုမသိတာတော့ဒါလေးကိုပြန်ပြီးတော့မေးပြီးတော့ဘုရားရှင်ဖြေတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီညမှာနွားအပေါင်းကိုဒါမသိဘူးဆိုတဲ့ပိုင်းနွားတွေကိုအရေးတွေအပြင်လည်းမသိဘူးဖြစ်ကြောင်းအပြင်လည်း မတည်ဘူးအဲ့လိုမတည်လို့ရှိရင်ဒုနွားကျောင်းသားကဒုနွားအုပ်ကိုစောင့်ရှောက်ဖို့ရမထိုက်တန်ဘလို့ငွေဒီဘတ်တဲ့ခြင်းကလည်းမထိုက်တန်ဘူးတဲ့အဲ့တော့ယောဂီသူတော်ကောင်းတယောက်ယောဂီသူတော်ကောင်းတယောက်အနေနဲ့လည်းထို့တူပဲတဲ့အဲ့ဒါဣဒဘေကဝေဘေကုဏရူပညုဟောတိဣဒဘေကဝေဘေကုယံကိစီရူပံတပံရူပံသတ္တာရိမာဘူတာတိစရုံနိသမာဘူတာနံဥပါဒာယရူပံတိယတာရူပံနပဇာနာတိ ေယုံခောဘိကဝေဘိက္ခုနရူပညုဟောတိဆိုပြီးတော့ဒီလိုမျိုးဘုရားရှင်ကမိန့်ကြားတယ်။ဘာပြောတာလဲဆိုတော့ဘိကဝေจิตာယံတို့ဣဒာဤသာသနာတော်နာဘိက္ခုသန္တနာဘေကိုရှုတွေးလျက်ရှိသောယောဂဝါဒရာယံတို့သည်ယံကိကြီးရူပမမရတဘဘသောတပ္ပံရူပလုံးစုံသောယုတ်တရားကိုဇတ္တာရိမဟာဗုဒ္ဓနိ၄ပါးသောမဟာဗုဒ္ဓကို၎င်းသဒုံနမဟာဗုဒ္ဓနံ၄ပါးသောမဟာဗုဒ္ဓကိုဥပါဒါယရူပင်္စာ မိတွဲ၍သောဥပါဒယုတ်တို့ကို၎င်းဤတိတို့ယထာဘူတံဟုတ်တိုင်းမှန်စွာအနံပဒနာတိမတိအေဝံဤတို့ဘေကဝေจิตာယံတို့ဘေခုယောဂဝါစရယံတို့သည်အေဝံဤတို့ရူပံရူပိညုယုတ်တရားကိုတည်တည်နာဝတိမဖြစ်ယုတ်တရားကိုအဲ့လိုမသိဘူးတဲ့အယုတ်တရားကိုကွက်ကွက်ပြပြမသိဘူးပေါ့အဲ့တော့ယုတ်တရားကိုဘလို့ကွက်ကွက်ပြပြမသိတာလဲဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့အထာဂရမှာပေါ့လေဒါလေးကိုထပ်ပြီးတော့ဒါပြောထားတာရှိတယ် အဲ့တော့ယုတ်တရားကိုမသိဘူးဆိုတာဘာပြောတာတော့ယုတ်တရားကိုမသိဘူးဆိုတာနာရူပညုဟောတိတိအဲ့ဒါသတ္တာရိမဘုဒ္ဓနိသရောနေတာမဘုဒ္ဓနဲ့ဥပါဒယရူပန္တိဒါကပါဠိတော်ဟောစဉ်အဲ့ပါဠိတော်ဟောစဉ်ကိုပြန်ပြီးတော့အထာဂရကဖွင့်တဲ့အခါဥပါဒယရူပန္တိဧဝံဟောတရူပံရိဟာကာရေဟိနာဇာနာတိကဏနာတော်ဝါသမုဋ္ဌာနာတော်ဝါဆိုပြီးဒီလိုလေးဖွင့်ဘာပြောတာလဲဆိုတော့အဲ့လိုယုတ်တရားကိုမသိဘူးဆိုတာအဲ့ ခန္ဓနာတော်ဝါအရေတွဲအပြင်၎င်းသမုဋ္ဌာနာတော်ဝါအကြောင်းသမုဋ္ဌာန်အပြင်၎င်းဣတိတုဒိဟာကာရိနဘာတော်အကြောင်းအရာတို့ဖြင့်နာဇာနာတိမတိဘူးနဘာတော်အကြောင်းအရာတို့ဖြင့်မတိဘူးနံပါတ်1ရေတွဲအမတိဘူးတဲ့ဘာအပြင်မတိဘူးနံပါတ်1အရေတွဲအပြင်လည်းမတိပါဘူးဗျာဟောနံပါတ်2သမုဋ္ဌာနာတော်သမုဋ္ဌာနာတော်ဝါဟောအကြောင်းသမုဋ္ဌာန်ဖြစ်ကြောင်းအပြင်လည်းမတိဘူးတဲ့ဒုတိယက ဖြစ်ကြောင်းအပြင်လည်းမသိဘူးဘာအပြင်မသိဘူးနမနဲ့ကသမုဋ္ဌာနာအဖြစ်ကြောင်းအကြောင်းအရာလည်းမသိပါဘူးဖေ။ဟာအဲ့လိုအကြောင်းအရာအရေးအတွက်ကိုလည်းမသိဘူး။ခြေကြောင်းအပြင်လည်းမသိဘူးတဲ့။အဲ့လိုမသိဘူး။ဒါကိုဒါနရူပညူယုတ်တရားကိုမသိဘူးလို့ဒါလိုပြောတာပေါ့။အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီဂဏနတော်ကိုစပြီးတော့ထာဂရာကဘယ်လိုဖွင့်လို့ဆိုတော့ ခန္ဓနာတော်နဇာနာတိနာမသက္ကာယနံသောတာယနံခန္ဓာယနံဇိဝယနံကာယယနံဆိုပြီးတော့ဒီလိုမျိုးစပြီးတော့ဖွင့်တော့ယုတ်တရားတွေကအရေးအတွက်ပေါ့ဒါကတော့ဇကုအကြီးသက္ကာယတနာဒါကတော့သောတာအကြီးသောတာယတနာဒါကတော့ကာနာကြီးကာနာယတနာဆိုပြီးဒီယုတ်တရားတွေကအရေးအတွက်အဲ့တော့ဦးဇင်းတို့ယုတ်28ပါးပေါ့လေယုတ်28ပါးကိုဒါအရေးအတွက်အပြည့်မသိဘူးလို့ဒီလိုပြောလို့ရတယ်အဲ့တော့ဒီညာလေးမှာတစ်ချက်ရက်ပြီးတော့ဒီယုတ်တရားတွေကိုပြည့်ပြည့်စုံစုံသိရမယ်ဆိုတဲ့အပိုင်းပေါ့ အရေးအတွက်ရေတရားပြင်မတည်ဘူးဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့အထာဂရာကထပ်ပြီးတော့ပြောတဲ့စကားလုံးလေးကိုလည်းဦးဇင်းတို့ဒီနေရာမှာမှတ်သားထိုက်လို့ဘာပြောလို့ဆိုတော့ဒေါကနနာတော်ရူပံအဇာနံတော်ရူပံပရိကေတဝါအာရူပံဝါဥတပိတဝါရူပါရူပံပရိကေတဝါပစ္စယံတလကိတဝါလက္ခဏာလောပိတဝါကမထဏမတကံပါပိတုံနတကောတိဆိုပြီးဒီလိုလေးဟောဒီလိုလေးထာဂရာကဖွင့်ဆိုတာပေါ့။ဘာပြောတာလဲဆိုတဲ့အခါကျတော့ သောဒုယောဂဝါဒရယံတော်သည်ခဏတော်အေတောအပြင်ရူပံယုတ်တရားကိုအာဇာဏံတော်မသိအဲ့လိုမသိဘူးဆိုတာရူပံယုတ်တရားကိုပြိကေတော်ဝါပိုင်းခြား၍အာရူပံဏတရားကိုဝါဥဒပိတော်ဝါရူပံယုတ်တရားကိုပြိကေတော်ဝါသိသိ၍အရူပံဏတရားကိုဝါဥဒပိတော်ဝါပိုင်းခြားမှတ်သား၍ရူပါရူပံယုတ်တရားဏတရားကိုပြိကေတော်ဝါပိုင်းပြိကေတော်ဝါသိသိ၍ပြစ္စယံအကြောင်းကိုတန်လက်ကေတော်ဝါမှတ်သား၍ လက္ခဏံမမြဲခြင်းအိဋ္ဌာဆင်းရဲခြင်းဒုက္ခအခြေကဲအခိုင်မှာအနိတ္တရာအပြင်တိတ္တမနေခြင်းအနတ္တဟုသောလက္ခဏာဤသုံးတံကိုအာရောပိတဝတင်၍ကမ္မဒါနံကမ္မထံကိုကမ္မဒါနံကမ္မထံဤမတ္တကအတုအတိတ်တို့ဘာပေတုံရောက်ခြင်းကနာတကောတိမဆွမ်းနိုင်ပြီဆိုပြီးဒီလိုပြောအဲ့တော့ယုတ်တရားကိုဒီအရေးတွေအပြင်သိမထားတဲ့ ရူပံယုတ်တရားကိုအာဇာနတော်အရေတော်အပြင်သိမှတ်ထားသောသောယောဂဝါဒရာပုဂ္ဂလောထိုယောဂဝါဒရာပုဂ္ဂိုလ်သည်အဲယုတ်တရားကိုအရေအတွက်အပြင်သိမှတ်ထားတဲ့သူတော်ကောင်းတယောက်ဘာဖြစ်မလို့အဲယုတ်တရားကိုသိသိပြီးမှနတ်တရားတွေကိုပိုင်းခြားမှတ်သားရမယ်ဆိုတဲ့ဒီနံကမ္မထံပိုင်းအဲနံကမ္မထံပိုင်းယုတ်တရားကိုသိမှတ်ထားရင်အဲနံတရားကိုပိုင်းခြားမှတ်သားဖို့ဆိုတာတခါကြီးတွေတခါမကြီးတွေဒါအတော်မလွယ်တဲ့ကိစ္စပဲတော်မလွယ်တဲ့လုပ်ငန်းတစ်ခုပဲဒါကြောင့်မလို့ ရုပ်တရားကိုပိုင်းခြားပြီးတော့နတရားရုပ်တရားကိုသိသိပြီးတော့နတရားတွေကိုပိုင်းပိုင်းခြားခြားနဲ့ဒါသိပြီးတဲ့အခါယုံ nant တွေကိုသိသိပြီးတော့အကြောင်းပေါ့ခုနတို့ယုံ nant ဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတဲ့အကြောင်းတွေကိုမှတ်သားပြီးတော့လက္ခဏာကြီးသုံးနံတင်ပြီးတော့ကမ္မထံရဲ့အထုထိပ်ကိုရောက်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့အဲ့တော့ကမ္မထံရဲ့အထုထိပ်ဆိုတာဘာလို့ဦးဇင်းတော်တော့ဝိပဿနာကမ္မထံပွားများအထုတဲ့ပုံကိုကမ္မထံရဲ့အထုထိပ်ဆိုတာကမ္မထံရဲ့အစုံဒါမဉ္ဇဉ်ပူဉ္ဇဉ်စိုက်ကြည့်တိုင်အောင်လို့ဒီလိုပြောချင်တာ အဲ့တော့အဲ့မညံဖူညံစိုက်တည်တိုင်အောင်ဒါမဖြစ်နိုင်ဘူးတဲ့ကမ္မထာနမတ္တကံပါပေတုံနတ္တကောတိကမ္မထရဲ့အထုတ်ထိတ်ကိုရောက်ဖို့ရန်ပါပေတုံရောက်ဖို့ကနတ္တကောတိမစွန့်နိုင်ဘူးမရနိုင်ဘူးလို့ဒီလိုဦးဇင်းတို့သဘောကျနားလည်ကြရမှာဖြစ်အဲ့တော့ဒီညမှာဦးဇင်းတို့နည်းနည်းဘာပြောကျင်တော့ဆိုတဲ့အခါကျတော့ရုပ်တရားတွေကိုပေါ့ခုနအရေးတရားအပြင်သိရမယ်အကြောင်းသမုဋ္ဌာန်အပြင်သိရမယ်ဆိုတဲ့အပိုင်းမှာအတို့ငါကြီးတွေဒကမကြီးတွေ ဒီအလုပ်ကိုမိမိတို့ကဟိုလုပ်တော့မယ်ဆိုရင်ဒီအလုပ်ဆိုတာကဦးဇင်းတို့ဘုရားဟောဒေသနာတော်တွေအတိုင်းကျင့်တော့မယ်ဆိုရင်ပေါ့ဘုရားရှင်ပေါ်မှာတော့ယုံကြည်ချက်ရှိဖို့လိုတယ်ဒီခုဘုရားရှင်ကဒီကောဘဝလကသုတ်တံမာကောဘလကသုတ်တံမှာဟောထားတာဒါအရေးအတွက်အပြင်လည်းသိရမယ်အကြောင်းသမုဒ္ဒံအပြင်လည်းသိရမယ်အဲနရူပင်ညူယုတ်တရားကိုမသိဘူးတနည်းအားဖြင့်ရူပင်ညူယုတ်တရားကိုသိရဆိုတော့ဘလို့သိရမယ်ဆိုတော့သိပုံသိနည်းလေးကိုဒီသုတ်တံမှာဒါဟောထားတာပဲ အဲ့တော့ဒီသုတ်တမဟောတာတော့ဒီယုတ်တရားတွေတကယ်သိဖို့လိုသလားဆိုတဲ့မေကွန်းပေါ့အဲ့ဒီဒီယုတ်တရားတွေနန္တရားတွေကိုသိဖို့လိုသလားဆိုတဲ့မေကွန်းတစ်ချက်ပေါ့ဒီမေကွန်းလေးကိုဦးဇင်းတို့ကမဖြေခင်မှာဘာကိုထပ်ပြီးတော့တို့တကကြီးတကမာကြီးတွေကိုအမှတ်ရသေးခြင်းလို့ဆိုတော့ဦးဇင်းတို့ဒီတရားပေါ့လေဦးဇင်းတို့ဒီတရားစကားစဒီဝိပဿနာလုပ်ပေးတရားစကားစလောက်ကဦးဇင်းတို့ပထမအကျင့်သို့မဟုတ်ဒုတိယအကျင့်လောက်မှာဦးဇင်းတို့ဒါဟိုဖရာရဲ့တထာဂတဂုံတော်လေးကိုဦးဇင်းတို့ ဒါပြောခဲ့တာလေးရှိတယ်တို့တကကြီးဒီကမကြီးမှတ်မိကောင်းမှတ်မိပေါ့အဲနာဘူးထပ်မှာပေါ့အဲ့တော့ဦးဇင်းတို့ဒီဘုရားရှင်ကိုဦးဇင်းတို့ဒါဒေသနာတော့တော်တော်များများမှာတထာဂတာဆိုပြီးတော့ဒါဒီလိုသုံးတယ်ရှေ့လာခြင်းကောင်းတော်မူသောမြတ်စွာဘုရားဆိုပြီးခက်မြန်တူတူပေါ့ဒါဒီလိုရှေ့ဆရာတော်များကဘာသာပြန်ပေးလေရှိတယ်အဲ့တထာဂရဆိုတဲ့အဓိပ္ပာယ်လေးပေါ့တထာဂရဆိုတဲ့အဓိပ္ပာယ်လေးကိုဦးဇင်းတို့ဒီမှာပြန်ပြီးတော့ပြောကြဟောကြကြရအောင်အဲ့တော့ ယင်ဇာဘိကဝေရတ္တိန်တရာကတောအနုတ္တရံသမ္မာတံဘောတိန်အပိတံဗုဒ္ဓီယင်ဇာရတေအနုပါတိတေတယနိဗ္ဗာန်ဓာတုယပြိနိဗ္ဗာယေပြိနိဗ္ဗာယတိယံဧတသမေအန္တရေဘာတတိလပတိနေတိတတိတပ္ပန္တတတိဝဟောတိနောအညတာတတ္တမတရာကရောတိယုဇတိဘေကဝေจิตာယံတို့ယင်းစရတိန်အကျဉ်မာတကရတရား၃ခုနှင့်ကစုံလာပြည ဓမ္မတမောဒိမမမရွင်ရှင်းလင်းကိုယ်တိုင်သိမြင်နိုင်သောရတ္တမဉ္ဇဏ်တပိညတဉဏ်ကိုအဘိဓမ္ဗုဇ္ဇတိမျက်မှောက်တင်တင်သိမြင်တော်မူ၏ဝါရရှိတော်မူ၏ယင်ဇာရတေအခြင်းမာတက္ကရေ148ခုနှင့်ကစုံလပြည့်နေညက်၌လေအနုပါရိတေတယကံကိလေသာတို့သည်မြဲမြံစွာဖန်ယူပါသောဝိဘက်နာမကတံကတ္တာယုတ်အကျွင်းအကြံမရှိသောနိဗ္ဗာန်ဓာတုယခန္ဓာဇတ်သိငြိမ်းရခြင်းသဘောဖြင့် နေပရိနိဗ္ဗာယတိငြိမ်းအေတော်မူ၏ဝါပရိနိဗ္ဗာန်ဆံတော်မူ၏ဧရသမေအန္တရေထိုအချိန်ကာလအတွင်း၌ယန္တမန်ကျင်တရားတော်ကိုပါတတိအချင်းကျုံမြဟောမြမူ၏လမ္ပတိအကျယ်လမ္ပတိအကျယ်ကျက်လျက်မွင့်မြတ်တော်မူ၏နေတိသတိထပ်စဉ်ချဲပွားညွှန်ကြားတော်မူ၏ဒန္တဗံထိုအလုံးစုံသောတရားတော်သည်တတေဝထိုဟောတော်မူသည့်အတိုင်းမလွဲဧကမန်ကြီးတော် လည်းဖြစ်၏အညတာတမျိုးတကြလွဲမှသောအပြင်တော့မဖြစ်ပေတတမထို့ကြောင့်ဝါထို့သို့မလွဲကံမှန်ကြီးတာဟောကြားတော်မူသည့်အဖြစ်ကြောင့်တရာဂရောတိတရာဂရအမည်ရှိဟူ၍ဝါမလွဲဧကံမှန်သောတရားတော်ကိုသာဟောကြားတော်မူသောပုဂ္ဂိုလ်ဟူ၍ဝါမလွဲဧကံအမှန်တိကြဟောပြခြင်းရှိသော ပုဂ္ဂိုလ်ဟူ၍ ဩဇတိကောင်းစွာမသွေဟောကြားတော်မူပါ၏တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဦးဇင်းတို့ဒီမှာဒီတုတ်တန်ကိုစောစောကမဟာကောပါလကတုတ်တန်မှာပြောကြတဲ့အချက်ကလေးတွေကိုမပြောမိပါဘူးဦးဇင်းတို့ဒါ ဩငါတို့စိတ်ကကိုယ်ကိုယ်နေတဲ့ငါတို့ရဲ့ဒါဖရာတမ္မာသမုဒ္ဒဖရာတရာဂရဂုံတင်ဖရာရှင်ဆိုတာဘလို့ပုံကူလဲမျိုးလဲဆိုတာကိုဒါဒီဒေသနာတော်လေးကဒါဟိုကွက်ကွက်ကွင်းကွင်းနဲ့ဒါသိစီမြင်စီနားလေသဘောပေါက်စီတယ်ဒါဟိုဟောကြားချက်ကလေးတွေပဲအဲ့တော့တရာဂရဆိုတာတဲ့ဦးဇင်းတို့တို့ဒကာကြီးတွေဒကမကြီးတွေသိတဲ့မှာတက်တရားသုံးခုနှစ်မှာဒါ ဗောဓိပင်နဲ့ရွှေပလင်အောက်မှာဒါရတ္တမဉဏ်တပ်ပညုတဉာဏ်တော်ကိုရပြီဘုရားရှင်ကြီးထင်ရှားဖြစ်တော်မူခဲ့တယ်အဲ့ဒီမဟာတက္ကရေ103ခုနှစ်ကနေစပြီးတော့ဒါဒုနေဝါရင်းမှာပေါ့ဒုဒကကြီးဒကမကြီးတိတဲ့တိုင်တရားဥဓမ္မစကြာနဲ့စပြီးတော့ဒေသနာတရားစီကြီးကိုလည်းပတ်စီခဲ့တာဘယ်လောက်ကြာသွားတော့ဆိုတော့45ဝါဘယ်လောက်တယ်တော့45ဝါကြာသွားပါတယ်ခင်ဗျာအဲ့လို45ဝါကြာသွားလိုက်တာဦးဇင်းတို့တခါလဲနောက်မဟာတက္ကရေ148ခု ခုန103ခုကနေပြီးတော့45ဆိုတော့မာတက္ကရ148ခုကစုံလပြည့်နေညင်ဟောကစုံလပြည့်နေညရောက်လာပြီအဲ့လိုကစုံလပြည့်နေညမှာအနုပါရိတေတရာကံကိလေသာတို့သည်မျက်မြန်စွာဖန်ယူထအပ်တော်တူတူပြောတကယ်တကမိုက်ဒီဒီယုံနာဓမ္မသင်္ခါရတို့ကြီးခြုံငင်းရာနောက်ထပ်တန်တစ်တပံမပြည့်ချင်းဆိုတဲ့ဒါခန္ဓာပြိဋိနိဗ္ဗာန်ကိုဘုရားရှင်ဒီစံတော်မူခဲ့တယ်ပေါ့အိမ်မာတက္ကရ148ခုနှစ် အဲ့မာတက္ကရ148ခုနှစ်နဲ့ဟိုဘက်ကမာတက္ကရ103ခုနှစ်ဂျာ45ဝါပတ်လုံးအဲ့45ဝါပတ်လုံးဟာထိုရဗျာဒနာတော်တွေကိုဒါဟိုတို့စားရတိုင်းထင်ရှားအောင်ပြောမယ်ဆိုရင်ဦးဇင်းတို့ဒါဓမ္မကဏ္ဍမောင်း7000 4000နိကေ9ရက်ပိဋကတ်3ဘုံဆိုပြီးတော့ဒီလိုဟောကြားခဲ့အဲ့ဒီတရားဒေသနာတော်တွေဒီကိုဘယ်လိုဟောတုံဆိုတော့ခုနပြောတဲ့အတိုင်းဘာတတိအချင်းချုပ်လေဟောပြတာရှိတယ် သုတ်တန်တွေမှာအချို့အချို့သုတ်တန်တွေမှာအကျင့်တွေဟောသွားတာတွေလည်းရှိအထူးသဖြင့်ဦးဇင်းတို့ဗိဓမာဒေသနာတော်မျိုးဆိုတာသိပြီးတော့ထင်ရှားတယ်ဘုရားရှင်ဒီဗိဓမာဒေသနာတော်ကိုဒါခုနဝါမြောက်မှာတာဝရိနာနတ်ပြည်ကိုတက်ပြီးတော့မေတော်မိနတာမှုရှိတဲ့နတ်ပြမတွေကိုဒါအကျေအားကျင်ဒါရက်ပေါင်း60လောက်ရက်ပေါင်း90ဝါတွင်းသုံးလောက်သုံးကြေဝန်ဟောကြားခဲ့တယ်သို့တော်လူမြေကိုပြန်လာတဲ့အခါဘုရားရှင်ဒီထိုးဗိဓမာဒေသနာနတ်ပြည်မှာဟောကြားနေကြတာနှစ်တန့်ခြင်းတဲ့အခါမှာ လူပြေကိုပြန်ပြန်ပြောပြောရှင်သာရိပုတ္တရာကိုဒါအချင်းချုပ်ပဲဟောခဲ့တာဒါအချင်းချုပ်ပဲဟောခဲ့တာဒါကြောင့်မလို့တချို့တချို့နေရာတွေမှာဘာတတိအချင်းချုပ်မြတ်တော်မူတယ်ဟောတယ်လိုအပ်ရင်တို့ကဒီလိုပုဂ္ဂိုလ်အိန္ဒြေဇယဒီလိုတွေဝေဖန်ပိုင်းခြားပြီးတော့အချင်းချုပ်အချင်းချုပ်များလဲဟောတယ်အကျေချက်ပြီးလဲမွင့်မြတ်တယ်ဟောနောက်တကနိဋ္ဌိတတိထက်ဆင့်ချေပွားညွှန်ကြားတော်မူတယ်ဟောကျင့်နေနေကိုပါတခါလဲ တုရဏတုတ္တမျိုးတို့တို့ဒါကျင့်တယ်မှာပါသွားပြီဘယ်ပုံဘယ်ပန်းဗဏိလာအဖြစ်ကျင့်ရမယ်။ဩဒီလိုမျိုးလဲပြစ်ပြီးဆုံးဆုံးနဲ့ဒါချက်ပြီးတော့ဟောပြတယ်။အဲ့လိုဟောပြခဲ့တယ်ဘုရားရှင်ကတရားတော်တွေဒီတဲ့တထေဝထိုဟောတော်မူသည့်အတိုင်းမလွဲဧကအမှန်ကြီးသားပဲ။အဲ့ဘုရားရှင်ဟောကြားခဲ့တဲ့တဂိုက်တိတငါးဝါဘလို့ဟောခဲ့တဲ့တရားတွေအဲ့ဟောတဲ့အတိုင်းတထေဝမဖောက်မပြန်ပဲအမှန်ပဲ။ လွဲလို့နော်အညတာတဲ့အညတာတမျိုးတခြားလွဲမှန်သောအပြင်မဖြစ်ဘူးတဲ့နော်အညတာဘုရားရှင်ကဒီလိုဟောထားတယ်အာဘုရားရှင်ဒီလိုဟောထားတာကနေမဟုတ်ပါဘူးဟိုလိုလေးဖြစ်သွားတယ်ဟောမရှိဘူးတဲ့အဲ့တော့ဟောတဲ့အတိုင်းဒါအမှန်လေးကြီးပဲမို့လို့ဒါတထာဂရလို့ခေါ်တာဒီနေရာမှာဦးဇင်းတို့ဘုရားရှင်ရဲ့ဂုဏ်တော်လေးကိုဒီလိုနားလည်ရအောင်ဘုရားရှင်ပြောခဲ့သမျှဟောခဲ့သမျှဒေသနာတော်ဒီဒီပြောတဲ့အတိုင်းဟောတဲ့အတိုင်းဒါအထင်အရှားမချွတ်လွဲဘူး ပြောတဲ့အတိုင်းဟောတဲ့အတိုင်းဖြစ်တယ်ဆိုတဲ့ဒါလေးကိုတို့မှတ်ခဲ့ပြီးတော့ခုနမာဂောကပါလကတုတ်တံကိုပြန်သွားကြရအောင်အဲ့တော့ဘုရားရှင်ကဒီမာဂောပါလကတုတ်တံမှာခုနနွားကြောင်သားတစ်ယောက်ပြည့်စုံရမယ်ဟိုနွားကြောင်သားတစ်ယောက်မှာမရှိသင့်တဲ့အင်္ဂါရှိရမယ်အင်္ဂါနံပါတ်1အင်္ဂါလေးမှာပေါ့ခုနရူပင်ညူဆိုတဲ့အရေးတွက်ကိုလည်းသိရမယ်အကြောင်းသမုတ်ထံကိုလည်းသိရမယ်ဆိုတဲ့ဒီအပိုင်းလေးပေါ့အဲ့တော့ဒီနွားကြောင်သားနဲ့ပမာထပြီးတော့ဒန္တရာဥဒုကမှာလွတ်မြောက်လို့တယ်အမျိုးကောင်းသားအမျိုးကောင်းသမီးမှာရှိရမယ်အင်္ဂါနဲ့ဒါ မရှိသင့်တဲ့အင်္ဂါမရှိသင့်တဲ့အင်္ဂါဘာလို့ကမ္မထံတရားကိုအားထုတ်ပြီးတော့ဝိပဿနာအလုပ်ကိုတော့အားသိပြီးတော့တက်ပါပြီယုတ်တရားနံတရားကိုအယူတရားအပြင်နဲ့မသိဘူးအကြောင်းသမုဋ္ဌာန်အပြင်နဲ့မသိဘူးဆိုခဲ့ရင်ထိုသူတော်ကောင်းဒီယုတ်တရားကိုသိတယ်လို့မပြောနိုင်ဘူးမဆိုထိုက်ဘူးအဲ့လိုယုတ်တရားကိုသိတယ်ယုတ်တရားကိုနားလည်လို့မဆိုတတ်ခဲ့ရင်ထိုတရားထိုသူတော်ကောင်းဒီလေဝိပဿနာအလုပ်ကိုဆက်လက်ပြီးတော့ပွားများအားထုတ်ဖို့ရမထိုက်တန်တယ်လို့ဝိပဿနာကဒါအကျိုးကိုလည်းရရှိခံစားနိုင်မှာမဟုတ်ဘူးလို့ဒီလိုနားလည်ရမှာဖြစ်တယ် အော်တစ်ဖက်ကအင်္ဂါအနေနဲ့တော့ခုနပြောတဲ့ဒီယုတ်တရားတွေကိုကိုယ်ကွယ်ပြပြသိပြီအရေတရားအပြင်လည်းသိပြီအကြောင်းသမုဋ္ဌာန်အပြင်လည်းသိပြီဆိုရင်တော့ဒို့သူတော်ကောင်းတွေဒါဝိပဿနာလုပ်လုပ်ဖို့ရန်ဒါထိုက်တန်သွားပြီဒါရင်မကသေးပဲနဲ့စောစောကပြောသလိုပေါ့ဝိပဿနာလုပ်ကိုရဖို့ရန်လည်းထိုက်တန်နေအဝိပဿနာရဲ့အကျိုးကျေးဇူးတွေကိုလည်းဆက်လက်ပြီးတော့ခံစားရမှာဖြစ်တယ်လို့ဘယ်လိုနားလည်ရမှာဖြစ်တယ်ဒါကြောင့်မို့လို့ဦးဇင်းတို့ဒီဘက်မှာပေါ့ တခါလေမှာဦးဇင်းတို့ဒီယုတ်တရားတွေကိုအရေးတွက်အဖြစ်သိဖို့လိုအပ်ပါသလားအကြောင်းသမုဒ္ဒံအပြင်သိဖို့လိုအပ်ပါသလားဒီမေကွန်းလေးတွေပေါ့အဲဒီမေကွန်းလေးတွေနဲ့ပတ်သက်တော့ဦးဇင်းတို့ဒါတို့တက္ကကြီးတွေတက္ကမကြီးတွေဘက်ကဆုံးဖြတ်ချက်တစ်ခုတော့ချနိုင်ရဆုံးဖြတ်ချက်တစ်ခုချနိုင်မှာဆိုအခုဘုရားရှင်ကသိဖို့လိုအပ်တယ်သိဖို့သိရမယ်သိမှလည်းဒါဝိပဿနာအလုပ်အထုတ်နေတဲ့သူတော်ကောင်းတယောက်နေတဲ့ဝိပဿနာအလုပ်ကိုအထုတ်ဖို့ရထိုက်တယ်နေ အဝိပဿနာရဲ့အကျိုးကျေးဇူးတွေကိုဝိပဿနာဉာဏ်နဲ့ရင့်ကျက်တဲ့သုံးပါမဉဏ်ဘုံဉဏ်တို့တဲ့ဒီလိုအကျိုးကျေးဇူးတွေကိုလည်းရရှိခံစားရမယ်ဆိုတဲ့ဒီယုံကြည်ချက်ကတော့ဒါခိုင်မြဲနေလို့လေဘုရားရှင်မိန့်မာတဲ့အတိုင်းဒီဒေသနာတော်တွေကမလွဲအင်ကမှန်တယ်လို့လေဒီလိုလည်းပဲတို့တကကြီးတကမာကြီးတွေကလက်ခံထားဖို့လိုတာပေါ့ဒီလိုမှသာလည်းယုံစင်တို့ကလုပ်ငန်းဝင်ကယုံကြည်ချက်နဲ့ဒီပိုင်းမှာဆက်နေရတာ။ဘာနဲ့ဆက်နေရတာ။ယုံကြည်ချက်နဲ့ဒီပိုင်းမှာနေရပါတယ်ဗျာ။ ယုံကြည်ချက်ကလေးနဲ့မိမိတို့ယုံကြည်ချက်တစ်ခုပေါ်မှာဒါခြေတီးပြီးတော့ဒါဆက်ပြီးတော့ရှောက်လှမ်းနေရမှာဖြစ်တယ်တန်တရာခီးမကျွတ်မကင်တန်တရာခီးကမလွတ်မြောက်ခင်ဒီယုံကြည်ချက်ကလေးခိုင်မာနေပြီးတော့ဒီယုံကြည်ချက်အတိုင်းမိမိတို့ကဆက်လက်ရှောက်လှမ်းနိုင်ဖို့တော့လိုတယ်ယုံကြည်ချက်တွေကမခိုင်မာတော့ဘူးယုံကြည်ချက်တွေမခိုင်မာရင်တို့တကကြီးတွေတကမာကြီးတွေမိမိတို့လုပ်တဲ့လုပ်ပေါ်မှာအားပါပါဦးမလား အာမပါနိုင်တော့ပါဘူးခင်ဗျာအာမပါရင်တော့တို့တကကြီးတွေတကမာကြီးတွေလုပ်ငန်းကလည်းအထမြောက်ဖို့ရန်ဒါခက်ခဲလိမ့်အဲ့တော့ဒါကြောင့်မလို့ယုံကြည်ချက်တစ်ခုကတော့ဦးဇင်းတို့ခိုင်ခိုင်မာမာရှိထားရအောင်အဲ့တော့ဘုရားရှင်ကဒီပိုက်မှာသိရစောစောကဦးဇင်းတို့ခုနဝိသုရိခုနပါရရပြန်ကြည့်တယ်ခုနညာတပရိညာခန်းမှာဒီနာမရူပပရိစေရဉာဏ်ဒီအကျုံးဝင်နေတာပဲအဲ့တော့ဒီနာမရူပပရိစေရဉာဏ်ဒီညာတပရိညာပရိညာခန်းမှာအကျုံးဝင်နေတယ်ဆိုတာဒါတင်တိတိတိထိုက်တဲ့တရားတွေဖြစ်တယ် ဒီတရားတွေကိုငါတို့သိရမယ်လို့ဒီလိုမျိုးလေးတော့ဟိုနားလည်ထားဖြစ်တယ်ကျွန်တော်ဟိုတရားဝဲစကပြောခဲ့သလိုပေါ့ဝိပဿနာဆိုတာလွယ်လွယ်တော့မဟုတ်ဘူးတို့တကကြီးတွေလွယ်ပါမလားဝိပဿနာဆိုတာမလွယ်ပါဘူးဗျာမလွယ်ဘူးဒါပေမဲ့မလွယ်ဘူးဆိုတာဒီလုံမရဘူးလုံမရနိုင်တဲ့လုံမရနိုင်လောက်အောင်မရနိုင်လောက်အောင်ဒီဝိပဿနာနေမရနိုင်လောက်အောင်ခက်ခဲ တယ်လို့ဒီလိုပြောတာတော့ဟုတ်တာမဟုတ်ပါဘူးဗျာအဲ့တော့ဦးဇင်းတို့ရလက်တိုင်းရလိုက်တန်းကတော့ဒါလွယ်လွယ်နဲ့မရဘူးမိမိတို့ဘက်ကစူးစမ်းအထောက်မှုလေးတော့မလိုဘူးလားမိမိတို့ဘက်ကစူးစမ်းအထောက်ဖို့တော့လိုပါတယ်ဗျာလိုတယ်အဲ့တော့ဦးဇင်းတို့ဟိုစူးစမ်းအထောက်မှုကတော့နောက်ကူနည်းနည်းလေးမှကိုယ်ယုံကြည်ချက်အတိုင်းနောက်ကူနည်းနည်းလေးမှစုံမသွားဘူးတော့မလိုဘူးလား နောက်မဆုပ်ဖို့မလို့လိုပါတယ်ဗျာအေးနောက်မဆုပ်ဖို့လိုတယ်နောက်ကိုမဆုပ်တန်းတာတခါလေခြိတက်နေရမှာဖြစ်တယ်ဘယ်ဘောမှာအခြေခံပြီးခြိတက်နေရမှာတော့ဆိုတော့ယုံကြည်ချက်ပေါ်မှာအခြေခံထားရမယ်ဘယ်ပေါ်မှာခြိတက်ခံထားရမယ်ယုံကြည်ချက်ပေါ်မှာအခြေခံပြီးတော့ခြိတက်ရပါမယ်ဗျာနေယုံကြည်ချက်ပေါ်မှာအခြေခံပြီးတော့ဦးဇင်းတို့သွားကြရမှာဖြစ်ဒါအခုဒီသိဉ္ဉံတွင်ကာလပေါ့လေသိဉ္ဉံတွင်ကာလယောဂီအတိတ်တွေလည်း ဟိုတရားစခန်းအနေနဲ့တော့ဦးဇင်းတို့မဖွင့်ပါဘူးမဖွင့်ဘူးဆိုတာရှိတဲ့ယောဂီနဲ့ပဲဒါသွားတိုးတော်လည်းနိစ္စရာနိစ္စရာလာခြင်းနဲ့ဆိုတဲ့အခါကျလည်းအချိန်လေးရဦးဇင်းတို့လက်ခံပြီးတော့ယောဂီတွေရောက်အဲ့ဒီမှာလာဓမ္မကြီးတယောက်ကရှိရှိကလည်းကမ္မထန်နေအထုတ်ဘူးတဲ့အကြောင်းဟိုပြောတယ်ပေါ့ပြောရင်လည်းသူကဗာလေးတစ်ခုပြောတော့ဆိုတော့အရှင်မယားတပည့်တော်အထုတ်ပုံလေးကိုတပည့်တော်လျှောက်တင်ကျင်လို့ပါဗျာအမအမှန်ကို ဟိုရှင်မြတ်မိန်ကြပြီပါဆိုပြီးတော့ဒါရိုးသားစွာပဲသူ့ဘက်ကလည်းပဲဒါရှောက်ထားတယ်ရှောက်ထားတဲ့အခါကျဘယ်လိုရှောက်ထားတုံဆိုတော့ဒီတပြည့်တော်ကကမ္မထန်တွေကိုရှိရှိကလည်းဟိုတော်တော်များများဟိုတရားစခန်းတွေဝင်ရိတ်သားတွေနဲ့ဒီလိုတရားတွေအထုတ်ဘူးတယ်ဗျာတဲ့အထုတ်ဘူးတဲ့ကရွတ်တို့ဝင်လေထွက်လေမှတ်ပုံမှတ်နည်းလေးနဲ့ပတ်သက်လို့ရှင်များသင်ကြားနေတာနဲ့တပည့်တော်တို့ဟိုနားလည်ပြီးတော့တပည့်တော်တို့သိနေတဲ့ အတိနဲ့ကကြတော့တပြုတ်တို့ကကိုတိတို့တွေလောက်ရတာပို့ပြီးတော့အဆင်ပြေတယ်ဗျာဆိုပြီးတော့ဒီမှာသူရိုးသနာနဲ့ရှောက်ပါတယ်ဒါလိုရိုးသနာနဲ့ရှောက်တဲ့ယောဂီတွေကိုတော့ဦးဇင်းတို့ဘက်ကလည်းဒါလက်ခံပြီးတော့ကြိုဆိုရမှာဖြစ်တယ်အဲ့တော့သူကဘယ်လိုရှောက်တော့ဆိုတော့ဒီဝင်လေတွက်လေလေးကိုမှတ်တယ်အဲ့တော့ဝင်လေထွက်လေလေးကိုနာသီဝနဲ့အထက်နှုတ်ကမ်းများမှာတတိလေးကပ်ပြီးမှတ်တယ်မှတ်လို့အဲ့ဝင်လေထွက်လေလေးကထိတာလေးကိုသိရပေါ့သိရကဘာလို့အဲ့တဲ့ခါမှာထိထိသွားတာလေးကတဖြည်းဖြည်းနဲ့ထင်ရှားလာတဲ့ခါမှာအထိတာဒီယုတ်တရားသိတာဒီနန္တရား အဲ့သိရဉာဏ်ကိုသိတာကိုတစ်ခါပြန်သိတာဒီလက်ဒါဉာဏ်တရားပေါ့ဉာဏ်တစ်ခုပေါ့ဒါကြောင့်မလို့တရားဒီဒီယုတ်တရားနံတရားမြတာဖြစ်ပြီးသူယုတ်တရားနံတရားကလည်းတကယ်ကြည့်လိုက်တဲ့အခါကျတော့ဗမာတီနေလို့လေထိပီတာနဲ့တိတယ်တိပီတာနဲ့ပြက်တယ်ထိတာလည်းပြက်တိတာလည်းပြက်ဒီလိုနဲ့ဝိပဿနာကိုတို့ကိုကူရတဲ့အခါမှာအမြဲတမ်းလွယ်ကူတယ်ဗျာအဲဒီမှာတော့ ဟိုဝင်လေထွက်လေကိုမှတ်ပြီးတော့တခါတည်းရသလောက်အချိန်စူးစိုက်ပြီးတော့မှတ်နေရတယ်အဲ့တော့တပြောတို့မှာအခက်အခဲတွေဖြစ်တယ်ဆိုပြီးဒီလိုမျိုးလေးပြောတယ်အဲ့တော့ဟိုဦးဇင်းတို့ကလည်းဒီကြောင်မလို့ဒီလိုမျိုးရိုးရိုးသားသားနဲ့ဒါဟိုလျှောက်ထားတဲ့အခါကျတော့ဦးဇင်းတို့ဘက်ကလည်းဒါကြိုးဆိုရတယ်ကြိုးဆိုပြီးတဲ့အခါကျတော့ဒါဖိမပြီးတော့လည်းဦးဇင်းတို့ပြောပြပါတယ်ပြောမိတဲ့အခါမှာဒီအလုပ်တွေကဝိပဿနာဆိုတာတော့တခါကြီးတွေတခါမကြီးတွေဒါ ဝိပဿနာအာမထုတ်ပဲနဲ့မိမိတို့လိုလားတောင်းတအပ်တဲ့မဉဏ်ဘုံဉဏ်နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးဆိုတာကိုတော့ဒါအားလုံးဦးဇင်းတို့တူညီစွာလက်ခံတာဖြစ်ပေမဲ့ဦးဇင်းတို့တစ်ခုတတိမထားမိကြတာပေါ့အထူးသဖြင့်မဟုတ်လို့ပေါ့ယောဂီသူတော်ကောင်းတွေမှာတတိမထားမိတာကဒီဝိပဿနာရဲ့အရှုခံအာယုံကိုဒါတတိမထားမိကြဝိပဿနာဆိုတာဘာလဲဝိပဿနာရဲ့အရှုခံအာယုံကဘာလဲဆိုတာကိုမသိဘူးနောက်ဒါ ဟိုသကလုံးကိုခက်ကြဲကြဲလေးနဲ့ပြောမယ်ဆိုသစ္စာ၄ပါးကိုလည်းသဘောမပေါက်ဘူးသစ္စာ၄ပါးကိုလည်းသဘောမပေါက်ဘူးအဲ့တော့ဒုက္ခကြီးဒီကမာကြီးတွေသိတဲ့အတိုင်းပဲသစ္စာ၄ပါးပြန်ပြီးတော့ပြောကြည့်ပေါ့ဒုက္ခသစ္စာဒုက္ခဖြစ်ကြောင်းသမုဒိယသစ္စာဒုက္ခတို့၏ခြုံငင်းရာနိရောဓသစ္စာဒုက္ခခြုံငင်းရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်တဲ့အကျင့်တင်ဖြစ်တဲ့မက္ခသစ္စာဆိုပြီးဒီလိုသစ္စာ၄ပါးရှိအဲ့လိုဒီလိုသစ္စာ၄ပါးထဲမှာဒုက္ ကတာနဲ့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာဒီဒါဝတ္တသစ္စာပဲဘာသစ္စာတော့ဝတ္တသစ္စာပါဗျာဝတ္တသစ္စာဒုက္ခသစ္စာနဲ့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာဒီဝတ္တသစ္စာဖြစ်ပြီးတော့အဲ့ဒီသစ္စာနှစ်ပါးတည်တာတဲ့ဝိပဿနာရဲ့အစုခံအာယုံပဲကမ္မတန်ကိုဘိနိဝေဒီမရဏတရားကိုပွားများအထုတ်တဲ့သူတော်ကောင်းတယောက်ရဲ့ဒါအစုခံအာယုံက ထိုဒုက္ခသစ္စာနဲ့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာဖြစ်တယ်မေဃသစ္စာကတော့ပွားများရမှာပဲအဲ့တော့မေဃသစ္စာကပွားများပြီးတော့မှနိရောဓသစ္စာကိုမျက်မှောက်ပြုမှာဖြစ်တယ်အဲ့တော့ဒုက္ခသစ္စာဒီဘာလို့ဒုက္ခသစ္စာဒီဘာလို့သိရမယ်တရားပေါ့ဒုက္ခသစ္စာဒီဘာလို့ဆိုတဲ့အခါကျဒုက္ခသစ္စာဒီဒါယုံနာဓမ္မသင်္ခါရပဲခတ်တူတူပြောဒါကိုတော့တို့တကကြီးတွေဒီကမာကြီးတွေဒါအားလုံးကလက်ခံနိုင်လိမ့်မယ်လို့ဦးဇင်းတို့ထင်တယ်အဲ့တော့ယုံနာဓမ္မသင်္ခါရဒီဒုက္ခသစ္စာ အဲယုံနာဓမ္မသင်္ခါရကိုဖြစ်ပေါ်စေတာကဒါသမုဒိယသစ္စာပေါ့ဒီတရားတွေကိုမိမိတို့ကသိရမှာဖြစ်တယ်အဲ့တော့ဒီနေရာမှာဒုက္ခသစ္စာတွေကိုတခါထပ်ပြီးတော့ပြောကြရအောင်ဒုက္ခသစ္စာဒီယုတ်တရားနံတရားဆိုတာတော့တို့တခါကြီးဒီမိုက်ဒီကအလုံးကဒါလက်ခံနိုင်လိမ့်မယ်လို့ဒါဦးဇင်းတို့ယုံကြည်တယ်သို့တော့ဒီဒုက္ခသစ္စာကိုအမိတော့နဲ့လက်ခံထားလို့တော့မရအောင်ဒုက္ခသစ္စာဆိုတာကယုတ်တရားနံတရားဆိုတာမှန်ပြီအဲ့ယုတ်တရားနံတရားကဟိုဦးဇင်းတို့ ဟိုအပရိဇာရဏတုတ်တံကိုဦးဇင်းတို့တရားစာတော်မှာကောတရားပွဲအလေလောက်မှာကောဦးဇင်းတို့အပိုင်းဒီ55 56လောက်မှာလည်းဦးဇင်းတို့ပြောခဲ့တယ်တရားစာတော်မှာလည်းဦးဇင်းတို့ဒါလေးကိုစပြီးတော့ဏိဒံပြောခဲ့တာလေးတစ်ခုရှိအဲ့အပရိဇာရဏတုတ်တံများအရာဆိုဒီပရိညာပညာ၃ရက်နဲ့ဒီယုတ်နံဓမ္မသင်္ခါရတွေကိုဒါမတိမမြင်ခဲ့ရင်ဒီပုဂ္ဂိုလ်ဒီတဏှာဥစဉ်ရဲ့ဒုက္ခကြီးကုံသုံးခြင်းကမထိုက်တန်ပါဘူးဆိုပြီးတော့ဒီလိုမျိုးအတ္တဗံဘိကဝေနဗိဇာနံအပရိဇာနံအာဟုဒသယအပ္ပဇာ အဘဘောဒုက္ခခရာယာဒုက္ခခရာဒုက္ခဤကုံသုံးခြင်းအဘဘောမထိုက်တန်ပါဘူးလို့ဒီလိုကိုဘုရားရှင်ကဟောထားတယ်အဲ့တော့ခုနတရာဂရဆိုတဲ့ဟာလေးနဲ့ဆက်ပြီးပြောရင်ဒါတိတ်ပြီးတော့အဓိပ္ပာယ်ကဟိုချစ်ချက်မိသွားတာအဲ့တော့ယုံတရားနံတရားတွေကိုဦးဇင်းတို့ဒါညာနာပရိညာဒေတနာပရိညာဘာနာပရိညာတွေနဲ့ဒါကွက်ကွက်ပြပြသိရမယ်ဆိုတဲ့အပိုင်းမှာညာနာပရိညာရာခုဒီဦးဇင်းတို့မာဂောပါကလာမာဂောမာလကတုတ်တံကိုပြန်ပြီးတော့ကောက်ချက်ချရရင်အရေးတွေအားဖြင့်လည်းသိရမယ်အကြောင်းသမုဋ္ဌာန်အားဖြင့်လည်းသိရမယ်ဆိုတာကိုတော့လက်မလွတ်ပါနဲ့လို့တို့ဒကမာကြီးကိုဦးဇင်းတို့ကပြောရတယ် ယောဘရဲ့ကဒီဝိပဿနာကအရှုခံအာယုံဖြစ်တယ်ယုတ်တရားကိုပရမတ်တော်ဉာဏ်မြင်ဆက်အောင်သိရတယ်ပရမတ်ဉာဏ်မြင်ဆက်အောင်သိရတယ်ဆိုတဲ့အပိုင်းမှာလေဦးဇင်းတို့ခုနထိတယ်ပေါ့ပြန်လို့ပြောချင်းဒီမှားလားလို့မေးရင်တော့အတုံးအနှုံရတော့မမှားဘူးဒါပေမဲ့တကယ်တိတိကြတိတိကြကြနဲ့ပရမတ်ကိုဉာဏ်မြင်ဆက်အောင်သိတဲ့အတိမျိုးလားလို့မေးရင်လေဒါဟာမဟုတ်သေးဘူး ဒီလိုဦးဇင်းတို့ကဖြစ်ခုနထိတာ ထိတာဒီဘာတော့ထိတာကိုတိတာပါကောဘာတော့ဒီလိုပြောထိတာဒီရုပ်ရုပ်ဆိုရင်တော့ခြုံပြောရတဲ့အတွက်ရုပ်တရားတွေအများကြီးရှိတဲ့အတွက်ကြောင့်ရေပုံရတော့ဦးဇင်းတို့ခုနပြောသလိုပေါ့ဒါဟာမားတယ်လို့ပြောလို့မားတယ်လို့မဆိုတာဘူးပေါ့ဒါပေမဲ့ဦးဇင်းတို့ထိတာထိတာကိုတိတာဒီဘာတော့ထိတာကောဘာတော့ထိတာဒီဦးဇင်းတို့ဒါဖောတ္တပယုံပဲဖောတ္တပယုံကကာယအကြည်ရှိတဲ့ပုဂ္ဂိုလ် ကာယကြည်ရှိမှဖောတဘာယုံဆိုတဲ့အတွေ့အထိကိုလည်းသိတယ်အသွန်တော်ဦးဇင်းတို့ဟိုတလောကတို့ဒီတခါကြီးမေးခဲ့တယ်လို့ပေါ့ဦးဇင်းတို့အဲ့မှာပြောတာလေးစကားလေးတစ်လုံးတော့ကြားခဲ့တာပေါ့ဒီအာယုံ၅ပါးဒီဒါဆံရံပေါ့ဇကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်သင်္ခါဝိညာဉ်ကာယဝိညာဉ်တို့လည်းဒီကာဒီဝိညာဉ်စိတ်ပေါ့ပိစာဝိညာဉ်တွေနဲ့တည့်ရတဲ့အာယုံဖြစ်တယ်လို့မနောဝိညာဉ်တွေလည်းတည့်ရတယ်ပေါ့ဒါလေးတခုတော့ဦးဇင်းတို့ထည့်မှတ်သွားရမှာဖြစ်တယ်အဲ့တော့မနောဝိညာဉ်ကဓမ္မလည်းမှန်တယ်လို့ပိစာဝိညာဉ်ကဓမ္မလည်းမှန်တယ် အဲ့တော့ပြန်ပြောလို့ရှိရင်ဒီကာယအကြည်ရှိနေတာရဲ့တစ်ဖက်ကခုနဖောတဘာယုံလို့ခေါ်တယ်။တော့ဒီတော့မှထိတဲ့နေရာမှာဦးဇင်းတို့ထပ်ပြီးအကျယ်လေးချက်ပြောကြအောင်မယ်ဆိုရင်ဦးဇင်းတို့ဖောတဘာယုံမို့ယုံကလည်းဒီတွေ့တိမှုဆိုတဲ့အာယုံကဟိုဦးဇင်းတို့ဟိုလိုပြောရင်တော့ tangible object ပေါ့နော် tangible object ပေါ့အဲ့ရကလည်းသူက၃မျိုးရှိတာ။ကျန်တဲ့ဦးဇင်းတို့ဒီဟိုရူပယုံတတ္တယုံဂန္ဓာယုံရတ္တယုံဆိုတဲ့အပိုင်းမှာကတစ်မျိုးစီပဲရှိတာ။ရူပယုံဆိုတဲ့ကာလာအယောင်လေးပေါ့တတ္တယုံဆိုတဲ့စောင်းအတန်လေးပေါ့ ကန္နာယုံဆိုတဲ့အနံ့ပေါ့ဒါ smell ပေါ့နော်နောက်တကရတ္တဩရလို့လည်းပြောပေါ့ခုနဝဏကန္နာရတ္တရတ္တယုံဆိုတဲ့ဒါအရသာပေါ့ taste ပေါ့အပိဓကကြတော့ဒါတွေကတမျိုးစီပဲဒါပေမဲ့ဖောရဘာယောအတွေ့အထိခုန tangible object လဲကြားတဲ့ကြောင့်သူကဘာဖြစ်သွားတော့ဆိုတဲ့အခါကျတော့သူ့မှာသုံးမျိုး꿰ဘာတွေ꿰တော့ဆိုတော့ အာဘောဓာတုဝေဝစီတံဗုဒ္ဓတယသင်္ခါတံဘောဓဗံပဲဒါဗိဓမာကိုတို့တကကြီးတကမကြီးတွေဒါရုပ်ပိုင်းလောက်ကိုဒါလေ့လာဘူးတဲ့သူတော်ကောင်းဒီဒီစာလေးရွတ်လိုက်တာတော့သိသွားတာပဲအာဘောဓာတုဝေဝစီတံဒါဗုဒ္ဓတယသင်္ခါတံဓာတ်ကြီးလေးပါးထဲမှာအာဘောဓာတုဝေဝစီတံအာဘောလို့ခေါ်တဲ့ရေဓာတ်ကိုကျင်ထားလိုက်တဲ့ကျန်တဲ့ဓာတ်ကြီး၃ပါးအဲ့ဓာတ်ကြီးသုံးပါးဒါဖောတတ်ပါယုံမယ်အတွေ့အထိလို့ဒီလိုပြောတာပေါ့ဒီလိုဆိုတာပေါ့အဲ့တော့ဒီတွေ့တိ ဂျင်းဆိုတာဒီဒီပထဝီသို့မဟုတ်တေဇောဘာယောဆိုတဲ့ဒီသုံးမျိုးတစ်မျိုးမျိုးပေါ့ဒီသုံးမျိုးတစ်မျိုးမျိုးကလာတွေ့ထိလိုက်တဲ့အခါဒီဘက်မှာလဲကာယအကြည်တကလေးရှိမယ်ဆိုတာထိမှုဖြစ်တယ်ပေါ့အဲ့ထိမှုဖြစ်တဲ့အခါတိဏ္ဍတင်္ဂရိဖတ်တော့ပေါ့အဲ့ဒီမှာသွားပြီးတော့ဒီကာယဝิญဉ်စိတ်ကလေးဖြစ်တယ်ပေါ့အဲ့တော့ဒီကာယဝิญဉ်စိတ်ကိုဝิญဉ်လို့ပြောလိုက်ခြင်းဒီစိတ်လို့ပြောလိုက်ခြင်းတိတာတိစိတ်တိတာတိစိတ်ဆိုတော့နန်းဆိုတော့လေဒါကချုံးပြောရင်တော့မှားသလားဆိုတော့မမှားဘူးပဲဒါပေမဲ့ပြည့်ပြည့်စုံ သိတာလားဆိုဒီကံဝိညာဉ်စိတ်ကလေးတစ်ခုလေးလည်းပဲဟိုဝဋ္ဌိစဉ်ကဖြစ်တာမဟုတ်ဘူးစိတ်ဖြစ်တယ်ဆိုရင်တို့တကကြီးဒီမှာပြင်သာတော်ဟောဇံကဝိညာဉ်တံပရိသန်တိုင်းရင်နာဟုတ်သောဟောနောက်တကဇောခုနှစ်ကြိမ်အာတရားယုံကြတော်လည်းရှိမကြတော်လည်းရှိဆိုဒီလိုမျိုးနဲ့စိတ်ဓာတ်နေရာမှာပေါ့ mind process အတိုင်းပဲဒီလိုဖြစ်ကြတာပေါ့နော်အဲဒါကိုလည်းဦးဇင်းတို့ကလက်ခံထားရမှာဖြစ်တယ်အဲ့ဒါတွေကိုမသိခဲ့ရင်အခုဒီမှာဂောပါလကတုတ်တန်ရဦးဇင်းတို့အရေးအတွက်ကိုသိတယ်လို့ဒါပြောလို့မရဘူး အရင်တော့ကိုသိလို့အရင်တော့ကိုလည်းမသိဘူးအကြောင်းသမုဋ္ဌာန်ကိုလည်းမသိဘူးဆိုခဲ့ရင်ထိုသူတော်ကောင်းသည်ဒါဝိပဿနာနယ်ထဲမှာဝိပဿနာအလုပ်ကိုအထုတ်ဖို့ရမထိုက်တန်ဘူးလို့တောင်းဒီလိုပြောလို့ရတယ်ဒီမှာကောပါလကတုတ်တန်လို့ရဆိုရင်ဒါကြောင့်မလို့ဒါလေးကိုတော့တို့တကကြီးဒီမှာရေးပြဘက်ကဒါလက်ခံထားရမှာဖြစ်တယ်ဖြစ်ပြီးရဲ့အခါကောင်းပြီအဲ့တော့ခုနအရေတော်အပြင်ဆိုရင်ဦးဇင်းတို့ရုပ်28ပါးဒါကိုလည်းနားလည်ရမှာဖြစ်ရုပ်28ပါးကိုအရေတော်အပြင်နားလည်ရသလိုသူ့ဓာရအလိုက်လည်းပဲ ဒါဒေါရဒရမှာရှိတတန်တတန်ဘာရရုပ်လို့ခေါ်တာပေါ့အဲဟိုတလောကဦးဇင်းတို့ပြီးခဲ့တဲ့အပတ်ကဒါဟိုခေါ်ခဲ့တဲ့ဒါအဆက်ပေါ့လေအဲတတန်တတန်ဘာရရုပ်ကိုလည်းဦးဇင်းတို့ကကိုအဲ့တော့ဒီဟာတွေဒီဘယ်အဆင့်လောက်မှသိရမှာလဲလို့မေးရင်လည်းပဲဝိပဿနာအားမထုတ်ခင် သိရမှာပဲဘယ်အဆင့်လောက်မှသိရမလဲဝိပဿနာအားမထုတ်ခင်သိရပါမယ်ခင်ဗျာ သို့တော့ဝိပဿနာအမထုတ်ရင်ဒါဆိုဝိပဿနာလောက်ကဘယ်တော့မှစားမလဲလို့တော့မေးစရာရှိတာပေါ့ပြောချင်တာကဒီဝိပဿနာဉာဏ်လို့ခေါ်တဲ့စပြီးတော့အတိတ်တဲ့ဒီသမတနာဉာဏ်မရခင်အပိုင်းလေးမှာရှေ့ပိုင်းမှာဒီဝိပဿနာဆိုတဲ့လက္ခဏာရေးသုံးတဲ့မတင်ခင်မှာဝိပဿနာရဲ့အရှုခံဖြစ်တဲ့ဒီယုတ်တရားနန္တရားတွေကိုသိရမယ်လို့ဒီလိုပြောချင်တာအဲ့တော့အဲ့ဒီဘိုင်းမှာဒီရုပ်တရားတွေကိုရေတွဲအပြင်နဲ့သိမယ်အကြောင်းသမုဒ္ဒအပြင်နဲ့သိမယ်အဲ့တော့ဥမာဆိုကြပါစို့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့ပြောခဲ့လို့ယောဂ28ပါးရှိတယ်ခုနဓာတ်ကြီး၄ပါးရှိတယ်အဲ့ဓာတ်ကြီး၄ပါးကိုမိတွဲပြီးတော့ဖြစ်တဲ့ မဥပါဒယုတ်လို့ခေါ်တယ်ဥပါဒယုတ်က24ပါးရှိတယ်ဒီမာဘုံနဲ့ဥပါဒယုတ်ကလည်းဦးဇင်းတို့ဟိုတစ်ခုနဲ့တစ်ခုကတော့ဒါကင်းကောင်းတဲ့အရာတော့မဟုတ်ဘူးအသစ်ပင်နဲ့နေရိပ်လိုပဲနေရိပ်နဲ့ဒါနေရောင်လိုပဲဒါအရိပ်ကဒီနေရောင်ကိုပိုင်းခြားလိုက်တာပဲအဲနေရောင်ရှိတဲ့နေရာရဲ့နေရောင်မရှိတဲ့နေရာတွေကိုအရိပ်ကိုကြည့်ပြီးတော့သိရတယ်လို့ပဲဒီဥပါဒယုံနဲ့မဟာဘုံနဲ့ဥပါဒယုံကလည်းအချင်းချင်းပိုင်းခြားထားတာတော့ဖြစ်တယ်ဒါတစ်ချက်ပေါ့ နော်အဒီဟာကိုအရေးတွေအပြင်ယုံ28ပါးကိုလည်းမိမိတို့ကသိပြီအကြကြနာနာဣဇဒဗိဒရှုတတ်ပြီအဲအဲ့လိုရှုတတ်ပြီဆိုတဲ့သူတော်ကောင်းဘာပြောလဲအကြောင်းသမုဒ္ဒံကိုကြည်မယ်အဲ့လိုတခါကြီးမာကြီးအကြောင်းသမုဒ္ဒံကြည်တော့ဗါလဲတော့ယုတ်တရားတို့ကို ဖြစ်ပေါ်စေတာက ကံစိတ်ဥဒုအာဟာရတဲ့ဗါလဲတော့ယုတ်တရားကို ဖြစ်စေတာကကံစိတ်ဥဒုအာဟာရပါဗျာ ကံစိတ်ဥဒုအာဟာရောစေတီဇတ္တာရီရူပသမုဋ္ဌာနာနိနာမဆိုပြီးဟိုဗိဓမတာသင်္ကကျန်လေးမှာပေါ်ကြခဲ့တာဖြစ်တယ်အဲ့တော့ဒါလေးတွေကိုဦးဇင်းတို့ကဟိုစာပေလေးတွေနဲ့တွဲပြီးတော့လေဦးဇင်းတို့ကယုံကြည်ချက်ကိုတိဆောက်ရတာဖြစ်တယ်ဒီပြန်ဟောတဲ့ဇာပေတွေကိုနဲ့တွဲဆက်ပြီးတော့မှမိမိတို့ရဲ့ယုံကြည်ချက်ကပို့ပြီးတော့အားကောင်းစီတယ်အဲယုံကြည်ချက်တွေပို့ပြီးတော့ဒါမြင်မလာစီတာပေါ့အဲ့တော့ဒါဆိုလို့ရှိရင် ရုပ်တွေကိုဒီလောက်ကြီးအသေးစိတ်ပြီးတော့သိနေရမယ်ဆိုရင်ပြည့်လို့ဒီဘဝဝိပဿနာဉာဏ်အ ਨੇ ဆုံးတမတနာဉာဏ်လေးတောင်ရပါတော့မလားဖေယားလို့တို့တကကြီးဒီကမကြီးတွေကဟောမမေးကျင်ဘူးလားမေးကျင်ပါတယ်ဖေယားမေးလဲမေးလိမ့်မယ်လို့ထင်ပါတယ်ဟုတ်လားအခုတော့ဟောကိုဒီတရားဝဲအတွင်းမှာမေးခွန်းတွေကယင်းထဲမှာအလေးလေးဒါတလိတ်တလိတ်နဲ့တခါလေအလိတ်လိုက်လိတ်လိုက်တက်လာလိမ့်မယ်လို့ဦးဇင်းတို့ကဒီလောက်ဒီမျောလင့်ပါတယ် အဲ့တော့ဦးဇင်းတို့ကဒီနေရာမှာပြောချင်တာဦးဇင်းတို့ဟိုပြောတော့ပြောရမှာပေါ့လေဟိုပြောဖို့လဲကျုံးလာပြီဆိုတော့ဒါပြောရမှာပေါ့အဲ့တော့ဘာပြောလို့ဆိုရဲဇွဲတော့ရှိရမယ်ဘာရှိရမယ်ဇွဲဝိရိယရှိရပါမယ်ဗျာဇွဲဝိရိယဆိုတာဒါတော့ရှိရမယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဟို ဦးဇင်းတို့ကြောင့်မှရှင်သာမဏေလေးလေးရှိတော့ရှင်သာမဏေလေးတွေကိုဦးဇင်းတို့ကဒီစိတ်တက်ရေးရပေါ့နော်စိတ်တက်ရေးရဒီပရိယတ်တိကိုလုပ်တဲ့အခါမှာကလေးဆိုတော့လေပြင်းတဲ့အခါရှိတယ်ရှိတဲ့အခါကျတော့ဒီမှာဝရိယလေးတွေအားကောင်းလောင်ဇွဲလေးတွေပေါ့ဇွဲစိတ်ကလေးတွေပေါ်လောင်ဆိုဦးဇင်းတို့ကဒါလေးကိုသင်ပေးလေးရှိတယ်သင်ပေးတာတော့ဦးဇင်းကျောင်းကဟိုဟိုစာကြဘုန်းကြီးတစ်ပါးကပေါ့ကလေးတွေကိုသင်ပေးတယ်အဲဦးဇင်းတို့ကကလေးတွေကိုဘာလို့လဲဆိုတော့ဖះစာဝမစခင်အဲ့ဒါတနေ့ကို ဟိုကြပြလေးဒီဘုရားဂုံတော်လေးဒီအဲ့ဒါ10မိနစ်လောက်ယောဂပြီးလို့ရှိတယ်ပဲစာဝသိမ့်ပြီဆိုတဲ့အဲ့လိုပေါ့5မိနစ်10မိနစ်အဲ့ဒီကြပြလေးတွေသူတို့တို့သင်ခန်းစာရမယ်အထောက်ကူရမယ်ဟာလေးရုပ်ခိုင်းရုပ်ခိုင်းပြီးမှဦးဇင်းတို့သိမ့်နေရှိတယ်ဆိုတော့ရင်ကတော့သူတို့ရင်ထဲမှာဒါလေးတွေဆွေးမြန်းသွားစီခြင်းလို့အဲ့တော့အဲ့မှာကြပြလေးတစ်ပုဒ်ကိုဦးဇင်းတို့ကျောင်းကစာကြဘုန်းကြီးကလည်းသူကဘယ်ကရတယ်သင်ပေးထားတယ်ဒီနေ့ဦးဇင်းကကိုင်းဒီကိုစာဝသိမ့်တော့ကဲဆိုရဆိုတော့ဒီကြပြလေးဆိုတော့တေသဘောကြတာ ဟဲ့ကိုကြီးပြန်ဆိုလန်း၃កောက်၄កောက်၅កောက်ဆိုခိုင်းသဘောကျတာနဲ့ကိုပါကြက်ထားတာအဲ့တော့ဒါကတော့ဦးဇင်းတို့ရေးတာလည်းမဟုတ်ဘူးဦးဇင်းတော်မောင်ရင်ကြီးကပြန်ရတာပဲနော်မောင်ရင်ကြီးကပြန်ရတာမောင်ရင်ကလည်းစာကြဘုန်းကြီးရရတယ်ပြောတာပဲအဲ့တော့အဲ့ကြပြလေးတော့သဘောကျလို့ဘာပြောတော့ဆိုတဲ့အခါကျတော့ဦးဇင်းတို့တန်တရာဆိုတာကဒါတခါကြီးတမကြီးတန်တရာခရီးကိုကျင်လည်ရတဲ့အခါမှာနိဗ္ဗာန်ကိုဟိုရောက်ရေးဆိုတာကလွယ်လွယ်တော့ရောက်တာမဟုတ်ဘူး ခုနဇွဲနဲ့နဘဲနဲ့ဒီလိုမျိုးတကားတဲ့ဇွဲကြီးကြီးဆေးအားထက်တဲ့တန်တန်နဲ့ဒီလိုကုဖြတ်ရတာခုနသတ္ထယတရတိဩဂန်ဆိုတဲ့အတိုင်းတရားတရားနဲ့ဒီတန်တရာတိဟူသောဝဲဩဃကြီးကိုဒါတရတိကုမြောက်ရတာတရားတရားလေးနဲ့ဗာလေးနဲ့တော့တရားတရားလေးနဲ့ကုမြောက်ရပါမယ်ဖေ။တရားတရားနဲ့ကုမြောက်ရတာအဲ့တော့ဘုရားရှင်ဟောတဲ့ဒေသနာတွေပေါ်မှာယုံကြည်ချက်ဒါရှိဖို့လိုတယ်ပေါ့ အဲ့တော့တကယ်ဒီကဗျာလေးတော့ဟောကြနာကြရအောင်ဆိုအဲ့တော့ဘာပြောနာတော့ဆိုတော့ဒီကလေးတွေကိုပေါ့ကွနာဇွဲပေါ့နောက်မဆုပ်စေကြီးစေစီနောက်မဆုပ်စေခြင်းနဲ့ပေါ့ဒီစိတ်ဓာတ်ကလေးတွေခွန်အားပေးတာပေါ့ဘလို့လဲဆိုတဲ့အခါကျတော့တိုက်ပွဲမပြည့်တင်မကြီးနဲ့ရှုံးလျင်ပြန်တိုက်ခေါင်းမငိုင်းနဲ့အာသွန်ခွန်ဆိုင်တင်ကျိုးကျိုးပန်းတိုက် ရမည်အောင်ပွဲတင်ဤဇွဲဟောရမည်အောင်ပွဲဘုသူဇွဲတင်ဤဇွဲပါဗျာရမည်အောင်ပွဲတင်ဤဇွဲအဲ့တော့ဦးဇင်းတို့နိဗ္ဗာန်ဆိုတဲ့အောင်မန်းကြီးကိုဒါလှမ်းကင်နိုင်ဖို့အတွက်ဇွဲတော်ရှိဖို့လိုတာပဲအဲ့တော့တိုက်ပွဲမပြီတင်မကြီးနဲ့ရှုံးလင်ပြန်တိုက်ခေါင်းမငိုက်နဲ့တခါကြီးတခါမကြီးဦးဇင်းတို့တန်တနာမှာအချင်းချင်းမရှုံးခဲ့ဘူးလားအချင်းချင်းရှုံးခဲ့ပါတယ်ဗျာ သင်္ဃဝါလူသက်သူမောကပွင့်တော်မူခဲ့တဲ့အစူစူထိုးထားဘုရားရှင်တွေလည်းဦးဇင်းတို့လွယ်ခဲ့ပြီးပြီအဲ့ဒါတခါကြီးတွေတက္ကမကြီးတွေလုံးလုံးဘုရားနဲ့လွယ်ခဲ့တာလည်းရှိနိုင်တယ်လို့ဘုရားနဲ့ရဲ့စူစူနဲ့ဦးဇင်းတို့ဘဝတကွေမှာတော့ဒါမကြုံနိုင်ဘူးလားကြုံနိုင်သေးတာပဲကြုံမြန်တော့လေအဲ့ကြုံတဲ့အခါမှာအဲ့ဘုရားရှင်ဟောတဲ့ဒီဒေသနာတော်တွေကိုဦးဇင်းတို့ကမကြိုက်ခဲ့ကြဘူးမကြိုက်ခဲ့တဲ့အခါကျတော့ဘာဖြစ်တော့ဒါကလည်းရှုံးခဲ့ပြန်တာပဲဒါလို့လည်းရှုံးခဲ့တယ်ဒါပေမဲ့ရှုံးရင်ရှုံးလို့ခေါင်းကိုက်ရမလားဆိုတော့ ရုံးလင်းပြန်တိုက်ခေါင်းမငိုက်နေပြီဟုတ်ပလားရုံးလင်းပြန်တိုက်ခေါင်းမငိုက်နဲ့အာသွန်ခွန်ဆိုင်ကျိုးပန်းတိုက်ရမည်အောင်ပွဲတင်ဤဆွဲဟောဒါလေးကိုဦးဇင်းတို့ကလေးတွေကိုတင်နေဒါလေးသဘောကျတယ်ကြောင့်မလို့ယောဂီတွေတော့ဦးဇင်းတို့တိုက်တွန်းကဒီယုံတရားနံနေရာတွေဆိုတာတကယ်သိဖို့မြင်ဖို့ခက်ခဲပါတယ်အခုနကဒီ ဒုက္ခသစ္စာအမိရတဲ့ယုံ nant ဓမ္မသင်္ခါရကိုသိဖို့ကိုကတော်တော်ကြီးခက်ခဲတာအဲ့တော့ဒီယုံ nant ဓမ္မမသိဘဲနဲ့လည်းခုနဝိပဿနာဆိုတာမဖြစ်နိုင်ဘူးဆိုတော့ဝိပဿနာဉာဏ်ရဖို့ဒီတခါကြီးဒီကမကြီးတကယ်တမ်းကျတော့လွယ်တဲ့အလုပ်တော့ဟုတ်သလားလွယ်တဲ့အလုပ်တော့မဟုတ်ပါဘူးခင်ဗျာလွယ်တဲ့အလုပ်မဟုတ်ဘူးလွယ်တဲ့အလုပ်မဟုတ်ပေမဲ့ခုနယုံကြည်ချက်ပေါ်ဩခါရတဲ့တရရတရီဩဂန်ဆိုတဲ့အတိုင်းတရားတရားကိုအခြေခံပြီးတော့လုံလကျုပ်ကိုအားထုတ်မှုနောက်မတွန်နှန်းဆိုတဲ့လုံလကျုပ်ကိုအားထုတ်မှုဒါဝရိယဇွဲပေါ့ဒီဇွဲခတ်ရတယ်ဇွဲနဲ့ဒါစူးစမ်းရတာ တို့ဇွမ်းနဲ့ကြိုးစားတဲ့အခါကျမှတော့ဘာလို့ဆိုတော့ဇွဲစုရဘာစုရမှာဇွဲနဲ့လုပ်ရင်ဇွဲစုရပါမှာဖေဟာအဲဒကာကြီးတွေဒကာမကြီးတွေဇွဲစုရအောင်တော့မကြိုးစားတင်ဘူးလားကြိုးစားတင်ပါတယ်ဖေဟာဒီညမှာဇွဲစုဆိုတာဦးစင်းကဒီညမှာတော့အတိတ်ပဲလေးတစ်မျိုးဖွင့်နေတယ်အဲ့ဒါဘာလဲဆိုတော့ဒီညမှာပြောနေတဲ့ဇွဲစုဆိုတာတို့ဒကာကြီးတွေဒကာမကြီးတွေဒီဘဝမှာကောနာ နာမရူပပြိစေတာဉာဏ်ပေါ့ရုပ်တည်နာမ်တွေကိုကိုယ်ကိုယ်ပြပြသိတဲ့သိသိနိုင်တဲ့ဉာဏ်လေးရသွားရင်တော့ဒါအကောင်းဆုံးပဲနောက်ဆုံးမရဘူးထားဒီဘဝမှာစူးစမ်းတယ်အားထုတ်တယ်ဒါပေမဲ့ဒီဉာဏ်တွေကိုမရသေးဘူးပဲထားအောင်တော့ဒါမရဘူးလို့ပြောတာမဟုတ်ဘူးနော်ဥပမာပြောပြတာမရသေးဘူးထားဒါပေမဲ့တို့တကကြီးတွေတကမာကြီးတွေတန်တယ်မှာကွာယုံကြည်ချက်ကလေးတစ်ခုတော့ဒါတီးသွားပြီခိုင်ခိုင်မာမာတီးသွားပြီဩငါတို့ဒီရုပ်တွေနံတွေကိုခုဒီမဟာဂောပါလကတုတ်တန်ဒေသနာတော်အရာကြည့်မယ်ဆို အရေးတွေအဖြစ်လည်းငါတို့သိရမယ်အကြောင်းသမုဒ္ဒံအဖြစ်လည်းငါတို့သိရမယ်လို့ဒီယုံကြည်ချက်ကလေးတစ်ခုရသွားရင်ပဲတို့တခါကြီးဒီမှာကြီးအဲ့ဒါဇွဲစုရတာပဲအဲ့ဒါဇွဲစုရသွားပြီအဲ့လောက်ကလေးယုံကြည်ချက်ကခိုင်မာသွားရင်ပဲတန္တရာတကွေတခါကြီးဒီဘလို့ပဲမျောတော့တန္တရာတကွေမျောကျင်တိုင်းမျောတို့တော့ဒီသူတော်ကောင်းတရားတွေကိုကိုယ်ရင်နဲ့နှလုံးသားတွေကခံစားသွားပြီ လက်ခံသွားနိုင်တယ်လက်ခံသွားနိုင်ရင်နော်တန်တနာတကွေတချင်းချင်းမှာခုလိုပေါ့ဘုရားအစရှိတဲ့သူတော်ကောင်းတွေနဲ့ဘုရားရှင်နဲ့ပဲတက်တော်တရားဘုရားရှင်နဲ့ပဲကြုံကြုံတော့မို့ဘုရားရှင်ကတပတ်တော်ကအရိယာသူတော်ကောင်းတွေနဲ့တစ္ဆာလေးပါးကိုမှန်မှန်ကန်ကန်တွင်တင်ပြသနိုင်တဲ့ဆရာကောင်းသမားကောင်းနဲ့စုံရင်ကြုံရင်တောင်မှပဲတို့တကကြီးဒီမှာလွယ်လွယ်နဲ့လက်ခံနိုင်တဲ့ဒါစွန့်ရည်ရှိမသွားဘူးလားလက်ခံနိုင်တဲ့စွန့်ရည်ရှိသွားပါမယ်ဖေဟာ လက်ခံနိုင်တဲ့စွမ်းရည်လေးတော့ရှိသွားမှာပဲအဲ့လောက်ကလေးရှိသွားရင်ပဲဒုဒကကြီးဒကမိုက်တာဘဝတစ်ခုမှဒါအရတော်ပြီလေအဲ့တော့ဒီဘဝမှာဒီလိုမျိုးပေါ့ရရှင်ဟောကြားတဲ့အတိုင်းဒီယုံလံဓမ္မလို့ခေါ်တဲ့သင်္ခါရတရားတွေကိုအရေးတွေ့အချင်းကောအကြောင်းသမုဋ္ဌာန်အချင်းကောငါတို့သိရမယ်ဆိုတာလေးလောက်တော့ဒုဒကကြီးဒကမိုက်ကြီးလက်ထဲမှာအတိဟိုစိတ်ထဲမှာဒါစွန့်မြဲသွားစီခြင်း အဲဒါဒီဦးဇင်းတို့ဒါဇွဲပဲဒီဇွဲနဲ့ကြိုးစားရင်ဒါရမှာပဲကောင်းပြီအဲ့တော့ဦးဇင်းတို့ပြန်ပြောမယ်ယုတ်တရားကိုအရေးတရားအပြင်သိတယ်ဆိုတာခုနပြောတဲ့ယုတ်တရားအပြင်ယုတ်28ပါးရှိတယ်ဒါကိုလည်းသိရနောက်တစ်ခါအကြောင်းသမုဒ္ဒန်ဆိုကိုပြောတဲ့ကံစေဥဒ္ဒအာဟာရဆိုတဲ့အကြောင်းတရား၄ပါးကြောင့်ဖြစ်တဲ့ဒီယုတ်တရားတွေကိုသိရသိတဲ့အခါမှာလည်းဆိုကြပါစို့ကံကြောင့်ဖြစ်တဲ့ဆိုဘလို့ကံတွေကြောင့်ဘလို့ယုတ်တရားတွေဖြစ်တဲ့အဲဒီလောက်တော့ကိုကနားလည်ရအော်နောက်တစ်ခါစိတ်ကြောင့်ဖြစ်တဲ့ယုတ်ဒါကိုလည်းနားလည်ရနောက်ဥဒ္ဒကြောင့်ဖြစ်တဲ့ယုတ်အာဟာရသာဖြစ်တဲ့ယုတ်ဒါတွေကိုလည်းနားလည်ရ သူတဲ့တို့ပြီးမှသူတဲ့ပို့ပြီးတော့မဟာကောပါလကတုတ်တန်အရာပြောကြမယ်ဆိုတော့ဦးဇင်းတို့ဧကသယုတ်ဒိသယုတ်တိသယုတ်စတုသယုတ်ဆိုတဲ့ဒီလိုယုတ်တွေကစပြီးတော့နောက်တကနာကုတောစီယုတ်ဘယ်အကြောင်းတရားမှကြောင့်မဟုတ်ဘဲနဲ့ဖြစ်တဲ့ယုတ်ဆိုပြီးတော့ဒီလိုမျိုးတာယုတ်တရားတွေဆိုတာရှိသေးတယ်အဲ့ဒါဦးဇင်းတို့တို့တကကြီးဒီကမကြီးဟိုးယုတ်ပိုင်းလေးကိုသိလို့ရှိအဲ့မှာဒါဧကသယုတ်ဒိသယုတ်တိသယုတ်စတုသယုတ်နာကုတောစီယုတ်ဘယ်အကြောင်းမှမဖြစ်တဲ့ယုတ်ဆိုတာလက္ခဏာယုတ်၄ပါးဒါဥပဟိုလက္ခဏာယုတ်၄ပါးဒီဥပဇယတန်တတိသရတာအနိစ္စတာဒါကတော့အကြောင်းတရားကြောင့်ဖြစ်တာမဟုတ်ဘူးတဲ့ အဲအဲ့လိုမျိုးပေါ့ဧကဇယုတ်ဒါအကြောင်းတစ်မျိုးကြောင့်ဖြစ်တဲ့ယုတ်ဒွိဇယုတ်အကြောင်းတစ်မျိုးကြောင့်ဖြစ်တဲ့ယုတ်တိဇယုတ်အကြောင်းသုံးမျိုးကြောင့်ဖြစ်တဲ့ယုတ်သုဇယုတ်အကြောင်းလေးမျိုးကြောင့်ဖြစ်ယုတ်အဲ့တော့အဲဒီလိုဟာမျိုးပေါ့အဲ့တော့ဒီထဲမှာပေါ့အကြောင်းလေးမျိုးကြောင့်ဖြစ်တယ်ဆိုတော့လိုလည်းပြောအောက်နေဘောကရုပ်ရှိပါဒါမလွဲတမ်းပေါ့ဒါဟိုပြောကြမယ်ဆိုရင်မလွတ်တမ်းဒါသိနိုင်တာအောက်နေဘောကရုပ်ရှိခုပဲအဲယုတ်ကလတန်ယုတ်ကလတန်မှာကံကြောင့်ဖြစ်တဲ့ယုတ်ကလပဲဖြစ်ဖြစ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကလပဲဖြစ်ဖြစ်ဥဒုကြောင့်ဖြစ်တဲ့ယုတ်ပဲဖြစ်ဖြစ်အာရ ကြောင့်ဖြစ်တဲ့ကြောင့်ဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်အာရကြောင့်ဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်အဲ့ဒီရုပ်တိုင်းရုပ်တိုင်းမှာဒီအောက်နေဘောကရုပ်ဆိုတာရှိတယ်ပထဝီအဘောတေဇောဝါယောဟောနာကန္နာရတ္တဩဇာဆိုတဲ့ဒီရှင်မျိုးဒီဒါခွဲခြားလို့မရအောင်အဲသူတို့ကဒါအကြောင်းတရား၄မျိုးကြောင့်ဖြစ်တယ်ကံကြောင့်ဖြစ်တဲ့ဒီအတ္တကကလလည်းရှိတယ်စေကြောင့်ဖြစ်တဲ့အတ္တကကလလည်းရှိတယ်ဥရုကြောင့်ဖြစ်တဲ့အတ္တကကလလည်းရှိတယ်အာရကြောင့်ဖြစ်တဲ့အာရအတ္တကကလလည်းရှိတယ်အတ္တကကလဆိုတာဩဇာလင်ရှစ်ခုမြောက်ရှိတဲ့အတ္တကကလကိုပြောတာပေါ့။ဟောနောက်တက အာဂတဓာတ်အာဂတဓာတ်ဒီလည်းပဲသူအကြောင်းတရားလေးမျိုးကြောင့်ဖြစ်တယ်ဆိုလိုကကမ္မဇယောစေတဇယောဥဒ္ဒဇယောအာဟာရဇယောဆိုဒီရုပ်တွေနဲ့ခွဲလို့မှမရပဲဒီအာဂတဓာတ်အဲ့တော့အဲ့အဝနိဘောကအဝနိဘောကနေစေပါအာဂတဓာတုဇာဇတူဤတံဗုဒ္ဓာနီအဝနိဘောကရုပ်ရှိပါနဲ့အာဂတဓာတ်ကတော့တဲ့အကြောင်းတရားလေးပါးကိုဆွဲမိပြီးတော့ဖြစ်ကြတယ်ဆိုပြီးဒါစတုဇယုတ်နေတယ်ပေါ့ကဲထားအဲ့တော့ပြောချင်တာကဒီလိုမျိုးအကြောင်းသမုဋ္ဌာန်အပြင်နဲ့တို့တခါကြီးတွေဒီမကြီးတွေရုပ်တရားတွေကိုသိထားရအရေးတွေအပြင်နဲ့သိထားရအဲ့တော့အဲ့အရေးတွေအပြင်သိထားရတယ်ဆိုတဲ့အပိုင်းလေး ပေါ့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကလည်းပြောခဲ့ပါတယ်တိုးတော့အဲ့ဒါလေးကိုဒီမှာပြန်ပြီးတော့နည်းနည်းလေးပြောချင်တာပေါ့ပြောချင်တဲ့အခါကျတော့ဒီဟိုအရေအတွက်ဆိုတဲ့အပိုင်းမှာပေါ့ဒီလိုမျိုးတာမန်ဟိုရှိတဲ့ဒီယုတ်တရားအရှိပေါ့အရှိဆိုတာကဥမာရုပ်အရေအတွက်တွေကိုအလုံးတူရာတွေစုလိုက်လို့ရှိရင်တော့ခုနရုပ်တရားကဒါ28ပါရှိတယ်ပေါ့ရုပ်ဥစစ်က78ပါရုပ်ဒုက10ပါ ပေါင်းလို့ရှိရင်28ပါဩဒါကတော့ဒါတူရာတွေကိုပေါင်းလိုက် သို့တော့ခုနဆိုင်ရန်ဆိုင်ရန်ပြန်ပြီးတော့ခွဲလိုက်လို့ရှိရင်အဲ့တတံမာရယုတ်ဆိုတာဦးဇင်းတို့တကယ်ယောဂမထန်ကိုရှုတဲ့အခါကျတော့ဒါဓေါရအလိုက်ဒါရှုရတာတော့ပို့ပြီးတော့အသိဉာဏ်မှာတန်ရှင်းတယ်ဓေါရအလိုက်ရှုတာအဲ့တော့စကုဒေါရမှာရှိတဲ့ယုတ်သောတာဒေါရမှာရှိတဲ့ယုတ်ဂါဏဒေါရမှာရှိတဲ့ယုတ်ဇိမဒေါရစကုဒေါရဆိုတဲ့မျက်စိမှာရှိတဲ့ယုတ်သောတာဒေါရဆိုတဲ့နားမှာရှိတဲ့ယုတ်ဂါဏဒေါရလို့ခေါ်တဲ့ နှာခေါင်းမှာရှိတဲ့ရုပ်ဇိမ်ဝဒရလို့ခေါ်တဲ့လျှာမှာရှိတဲ့ရုပ်ကာဒရလို့ခေါ်တဲ့ကိုယ်မှာရှိတဲ့ရုပ်နောက်တကမနောဒရလို့ခေါ်တဲ့ဒါဝင်မှာဝင်မနောမှာရှိတဲ့ရုပ်ပေါ့အဲကြတော့ဒီမနောဒရနဲ့ပတ်သက်လို့လေဒါဦးဇင်းတို့ပြောစရာလေးတွေတော့တော်တော်များများတော့ရှိတာပေါ့ကထာအဲ့တော့ဒီညမှာစကုဒရမှာဖြစ်တဲ့ရုပ်ဒါပြီးခဲ့တဲ့ဘက်ကဦးဇင်းတို့ပြောပြီးဒီဟာကိုလည်းမိမိတို့ သိရတယ်ဒါတတ္တမာရယုတ်လို့ခေါ်တယ်ဒီစကုဒ္ဒရာတစ်ခုလုံးမှာရှိနိုင်တယ်များယုတ်တွေပေါ့အဲဒီဟာကိုမိမိတို့ကနားလည်ရမှာဖြစ်တယ်နားလည်ရမယ့်အပိုင်းမှာဘလောက်ထိထနားလည်ရမလဲဆိုတော့အစ္ဆဒဗိဒ္ဓမိမိမျက်စိမှာရှိတဲ့ယုတ်အပေါင်းကိုလည်းမိမိသိတယ်လို့ဗိဒ္ဓမှာလည်းမိမိတို့ကရှုတတ်ရတယ်အဲ့လိုရှုပါမှဒါအစ္ဆဒဗိဒ္ဓနှဌာဏတို့မှာတီးနေတယ်ဒီယုတ်တရားကိုမိမိတို့ကိုယ်ကိုယ်ပြပြသိတယ်လို့ခေါ်တယ်ကောင်းပြီအဲ့တော့စကုဒ္ဒရာမှာဖြစ်တဲ့ယုတ်ကလေးကိုဒါပြီးခဲ့တဲ့ဘာကတော့ပြောခဲ့တယ်နောက်ဘက်တော့အဲ့ဒီယုတ်ကမထမ်းနဲ့ပတ်သက်လို့အဲ့ဇီယာလေးတစ်ခုလောက်တော့ဦးဇင်းတခါကြီးကိုအကူညီတောင်းပြီးတော့ဒီ grammar ပြပေးအဲ့လေခုတော့ဦးဇင်းတို့ဒီဟိုကျိုးပြီးပြောထားတာမဟုတ်တော့ဒီကလည်းဆက်သွယ်ဖို့ကလည်းဆက်သွယ်ရေးကလည်းအဆင်မပြေတဲ့အခါကျတော့နည်းနည်းလေးနောက်တစ်ပတ်တော့ကြိုပြီးတော့အဲ့ဒါလေးတော့တခါကြီးကိုပြောပြီးတော့တို့ဒီ second လေးမှာတင်ပေးလိုက်လို့ရှိရင်တော့အလုံးမြင်ရမှာပေါ့ကိုတန်းတော့မမြင်ရရင်တော့နည်းနည်းလေးဟိုစူးစမ်းပြီးတော့တော့နားထောင်ကြည့်ပေါ့အဲ့တော့ဦးဇင်းတို့ဒီကုမာရဆိုရင်မျက်စိမှာဆိုရင်ရုပ်ပေါင်းက60နဲ့3မျိုးရှိတယ်ဘယ်လောက်ရှိတော့ စကုဒ္ဒရာမှာရုပ်ပေါင်း63မျိုးရှိပါတယ်ဗျာအဲ့63မျိုးရှိတယ်ဆိုတာဒီခုနအရှင်မြတ်စောစောကပြောတော့ယုတ်တရားက28မျိုးရှိတယ်ဟောအခုက63မျိုးဖြစ်ပြန်ပြီဒီလိုမျိုးဦးဇင်းတို့ကဟိုကွဲအောင်ပြောရမှာပေါ့နော်ဒီလိုမျိုးဖြစ်မှာဆိုလို့အဲ့တော့ဒီ63မျိုးဆိုတာကသူတူရတူရအမျိုးအစားကိုခွဲပြီးတော့ပြောလိုက်တာပဲအဲ့တော့ဆိုကြပါစို့ဟိုစက္ကုတ္တကကလကစားတယ်စက္ကုတ္တကကလကစားရဲဆိုဒီမျက်စိကြည့်မှာဆိုစက္ကုအကြည့်လေးရှိတယ် အဲ့စက္ခုအကြည်လေးဒီစက္ခုအကြည်တစ်ခုတည်းနဲ့ဖြစ်နိုင်တဲ့စွမ်းရည်မရှိဘူးစက္ခုအကြည်တစ်ခုတည်းနဲ့ဖြစ်နိုင်တဲ့စွမ်းရည်မရှိဘူးသူ့မှာအ ਨੇ ဆုံးအခြေခံကုဏအောက်နေဘောကယုတ်၈ခုဆိုတဲ့ပထဝီအာဘောတေဇောဝါယောဝဏကန္နရတ္တဩဇာဆိုတဲ့ဒီရှင်မျိုးအခြေခံထားရတယ်အဲ့ရှင်မျိုးပေါ်မှာမူတည်ပြီးတော့ဘာဖြစ်တော့နောက်တစ်ခါဇီဝိတာဆိုတဲ့တက်ဆောင်တက်ပြီးတစ်မျိုးရှိပြီးတဲ့အခါကျမှအခုဒီစက္ခုအကြည်ပေါ့ရူပါယုံရဲ့ရက်ခတ်ခြင်းကထိုက်တန်တဲ့ဒီ မဟာဘုတ်လို့ခေါ်တဲ့ဒီမဟာဘုတ်ကြီး၄ပါးရဲ့ကြည်လင်မှုသဘောလို့ခေါ်တဲ့ဒီစကုအကြည်လေးရှိတယ်အဲ့ဒါနဲ့ပေါင်းလိုက်မှဒါ10မျိုးဖြစ်သွားတယ်အဲ့ဒီ10မျိုးကဒါယုတ်ကလတ်တစ်ခုထဲမှာရှိတာဒါကိုစကုအကြည်ဓာတ်စကုဓာတ်ကကလတ်လို့ခေါ်တာပေါ့စကုအကြည်လေးရင်10ခုမြောက်ရှိတဲ့ယုတ်ကလတ်လို့ခေါ်တယ်အဲ့ဒီကလည်းဦးဇင်းတို့ဟဲ့ဒီဒီမျက်စိလို့ခေါ်တဲ့ဒီစကုဒွါရမှာအဲ့ဒီယုတ်ကလတ်တွေရှိတယ်တော်တော်ဒါလည်းယုတ်ကလတ်အမျိုးကိုပြောတာ အရေအတွက်တွေကတော့စက္ကုတ္တကကလလည်းဒီမျက်စိမှာများစွာရှိနေမှာပဲသို့တော့မှတ်ရမှာကအဲ့မှာဒီအမျိုးအစားပြင်အဲ့စက္ကုတ္တကကလဆိုတဲ့ဒီယုတ်ကလကြီးတစ်မျိုးရှိတယ်လို့ဒီလိုမှတ်ခဲ့လားအဲ့တော့10မျိုးပေါ့ရုပ်ဆယ်ခုအပေါင်းဒါကိုဒါစက္ကုတ္တကကလလို့ခေါ်တယ်အဲ့တော့10မျိုးရတော့နောက်တစ်ခါအဲ့ဒီမှာဘာထက်ရှိတော့ဆိုတဲ့ခါကျတော့ဦးဇင်းတို့တ္တကလဆိုတာရှိပြန်တယ် ကာယနတနာကလပ်ဆိုတာတော့မျက်စိတို့တကအရေးတကောင်ရေးစက်ခုကတော့ခုနရူပယုံမြင်ရတာပေါ့ဟိုမှာအစင်းကိုမြင်နေရင်ဒါစက်ခုအကြည့်တတ်ရှိလို့ပေါ့နောက်တော့အဲ့မျက်လုံးလေးကိုတကအရေးတကောင်ရေးတွေသွားထိကြည့်ထိကြည့်ထိမှုကိုမသိဘူးလားထိမှုကိုတော့သိပါတယ်ဗျာသိရထိမှုကိုသိတာဒီအလားကာယအကြည့်တတ်ရှိလို့ဘာရှိလို့ကာယအကြည်ဓာတ်ရှိလို့သိတာပါဗျာကာယအကြည်ဓာတ်ရှိလို့သိတာအဲ့တော့ ကာယအကြည်ဓာတ် level ဒီမျက်စိမှာရှိနေတာပဲအဲ့တော့ကာယအကြည်ဓာတ်ကလည်းစောစောကပြောသလိုပဲသူကလည်းပဲအဲ့ကာယအကြည်လေးတစ်ခုနဲ့ဖြစ်နိုင်တဲ့စွမ်းရည်မရှိဘူးသူဒီလည်းပဲအစုအဖွဲ့နဲ့ဖြစ်တယ်ခုနလိုပဲဒါကြောင့်မလို့တူတယ်လို့ပြောတာပေါ့ရုပ်တရားတွေပြန်လုပ်တယ်ခုနအဝိနိဘောကရှင်းပါကိုအခြေခံရတယ်ဒီကာယအကြည်လေးရတယ်ခုနပထဝီအာဘောတေဇောဝါယောဝန္ဒဂန္ဓအရတ္တဩဇာဆိုတဲ့ဒီရှင်မျိုးကိုအခြေခံအဲ့တော့သူကခုနကာယဟိုစက္ကုတ္တကကလပ်မှာလည်းဒီရှင်မျိုးကိုအခြေခံဖြစ်တာပဲ။ အခုဒီကံတတကကလပ်မလားဒီရှင်မျိုးကသူကရှိဦးရှိရတယ်အဲ့ရှင်မျိုးရဲ့နောက်မှာခုနဇီဝိတဆိုတဲ့သက်ဆောင်တက်ကလေးရှိတယ်ကလပ်တူယုတ်တရားတွေကိုစောင့်ရှောက်တယ်ဒါကမ္မဇယုတ်ဖြစ်တဲ့အတွက်ကြောင့်ကံကြောင့်ဖြစ်တဲ့ယုတ်ဖြစ်လို့အဲ့တော့ဇကုတတကကလပ်ဒီလည်းပဲဒါကံကြောင့်ဖြစ်တဲ့ယုတ်ခုကံတတကကလပ်ဒီလည်းကံကြောင့်ဖြစ်တဲ့ယုတ်အဲကြောင့်မလို့ဒီမှာသူကကမ္မဇယုတ်ထဲမှာပါတယ်ဒီဇီဝိတဆိုတဲ့သက်ဆောင်တက်ကလေးတစ်ခုပါတယ်အဲ့တော့၉မျိုးပြီးတော့မှဒီဟောရမယုတ်ရဲ့ရက်ခိုက်ခြင်းကထိုက်တန်တယ်ဒါဗုဒ္ဓယုတ်၄ပါးကမာဘုတ်ကြီးမာဘုတ်၄ပါးပေါ့ ဓာကြီးလေးပါးကကြည်လင်မှုသဘောဆိုတဲ့ဒီကာယအကြည်လေးတစ်ခုပါတယ်အဲ့တော့ဘာဖြစ်သွားလို့သူ့ကိုကာယအကြည်လေး10ခုမြောက်ရှိတယ်ကာယတတကကလပ်ဘာလဲတော့ကာယတတကကလပ်10မျိုးရှိပါတယ်ဗျာအေးအလားကာယတတကကလပ်ကာယအကြည်လေး10ခုမြောက်ရှိတယ်ကာယတတကကလပ်ဆိုဟော10ခုရအဲ့တော့ခုန10ခုတတကကလပ်က10ကာယတတကကလပ်က10ဆိုတော့20ရှိသွားပြီဒါမျက်စိမှာရထားတာနောက်တစ်ခု အဲ့မှာသူကဘာဝတသကကလပ်ဆိုတာရှိပြန်တယ်ဘာဝယုတ်ရှိတယ်မျက်စိမှာအဲ့တော့ဘာဝယုတ်မျက်စိမှာရှိတယ်ဆိုတာ ਨੇ ပတ်သက်လို့တော့ဦးဇင်းတို့ဒီဘာဝယုတ်တွေဒီလည်းပဲဦးဇင်းတို့ကတကလကြာပြီပဲခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့ပြီးတော့တီးနေတာပဲအဲ့တော့ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့ပြီးတီးတဲ့အတွက်ကြောင့်အမျိုးသမီးကိုတီးချောင်းတီးရအမှတ်သားယုတ်အမျိုးသားကိုတီးချောင်းတီးရအမှတ်သားယုတ်ပဲအဲ့တော့ဟို ဒါကတော့တော်တော်လေးဟိုပေါ့နော်ဟိုချင်းချင်းချင်းချင်းနဲ့စဉ်းစားဖို့တော့လိုတယ်ဦးဇင်းတို့မျက်စိလေးကိုကြည့်လိုက်တဲ့အခါမှာပြုံးလဲကြည့်ရင်ဒကာကြီးဒကာကြီးဒါဒီမျက်လုံးကတော့ဒါအမျိုးသမီးမျက်လုံးဒါကတော့အမျိုးသားမျက်လုံးလို့မျက်စိကြည့်ပြီးတော့ဦးဇင်းတို့မခွဲခြားနိုင်ဘူးလားခွဲခြားနိုင်ပါတယ်ဗျာဒါလည်းပဲဟိုမပြင်းမစင်တဲ့မျက်စိမျိုးပြောတာပေါ့ပြင်းစင်တိုင်းတော့ဒီခက်ကခွဲခြားဖို့တော့ခက်မှာပေါ့ဟုတ်ပလားအဲ့ဒါကတော့ ဟိုရှေ့ကတို့တခါကြီးတခါမကြီးတော့ပိုးသိမယ်ခေလူငယ်တွေကတော့လက်ခံဖို့တော့ခက်ကောင်းခက်မယ်ကိုခင်မှာတော့ခွဲကြဖို့ကတော်တော်ခက်သွားလိမ့်မယ်ကထားပေါ့ပြောချင်တာကအဲ့ဒီမျက်စိမှာသူ့ပဂတိအတိုင်းဆိုရင်တော့ဒါဟာယောက်ျားပဲဒါဟာအမျိုးသမီးပဲလို့အဲ့ဒါအမျိုးသားပဲအမျိုးသမီးလို့ခွဲခြားသိနိုင်တဲ့အမှတ်သားလေးတွေပါတယ်အဲဦးဇင်းတို့ခန္ဓာကိုယ်တစ်ခုလုံးပါပဲမျက်ခုံးအမျိုးသားမျက်ခုံးအမျိုးသမီးမျက်ခုံးဟောနှာခေါင်းအမျိုးသားနှာခေါင်းအမျိုးသမီးနှာခေါင်းစသည်အပြင်အေးဟုတ်ပြီတို့တခါကြီးတော်တယ်ဒီမှာ ဟိုစက္ကုဒွါရမှာဖြစ်သောရုပ်ပေါင်း63မျိုးဆိုတာလေးကိုသူရှားတွေ့တယ်။ကြာပန်းနဲ့တူတော်မြတ်စွာဘုရားအေးအဲ့မှာလည်းရှိကောင်းတယ်တကြောင်ဒီတော့လမ်းမှာအဲ့တော့ဒကာကြီးတွေဒီမှာပြောချင်တာကနံပါတ်3ခုမြောက်ကိုကြည့်အဲ့ဇရာလေးက3ခုမြောက်ကိုကြည့်အဲ့ဇရာလေးက3ခုမြောက်မှာအဲ့မှာဘာဝတတကကလပ်ဆိုတာလေးရှိတယ်။အဲ့ဘာဝတတကကလပ်မှာအဲ့မှာပထဝီအာဘောတေဇောဝါယောဒီမှာဟိုပထဝီအာဘောတေဇောဝါယောဆိုပြီးတော့လေဒီမှာ ပထဝီအာဘောတေသောဝါယောဝဏကန္နာရတ္တဩဇာတိဒီရှင်မျိုးဒီဒီဒီရှင်မျိုးကဒါဒီယုတ်လက်အတိုင်းမှာရှိတာရှိတဲ့အခါကျတော့ဒီဘောင်ဝတ္တကကလပ်မှာဆိုရင်ဦးဇုနဒီဩဇာတိရှင်တာရှိဘာဖြစ်လို့လဲဒီဘာဝယုတ်ကလေးကလည်းဒီရှင်မျိုးနဲ့ကင်းပြီးတော့သူကမဖြစ်နိုင်ဘူးဒီရှင်မျိုးမှမပါဘဲနဲ့သူတကူတဲ့နဲ့ဘာဝယုတ်ကလေးဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်အဲသူကဒါဟွာဖြစ်တယ်ပေါ့ဟိုဒီရှင်မျိုးနဲ့သူကဟိုတခါလဲတွဲပြီးတော့ဖြစ်တာ အဲ့တော့အဲ့မှာပထဝီအာဘောတေဇောဝါယောဝဏကန္နာရတ္တဩဇာဆိုပြီးဒီရှင်မျိုးဖြစ်ဖြစ်ပြီးကမှဒီမှာကမ္မဇရုပ်တယ်အောက်မှာဒကာကြီးဒကာမကြီးဒီဟိုအပြာလိုင်းလေးနဲ့ဟိုသူဆွဲထားတယ်မှာကမ္မဇရုပ်မကြည်သောရုပ်ဆိုပြီးသူကရေးထားတယ်အဲ့တော့ကမ္မဇရုပ်ဖြစ်တဲ့အတွက်ကြောင့်သူကဒီမှာဇီဝိတကပါပြန်တယ်အဲဇီဝိတလေးပါတယ် ကိုးခုမြောက်ဇီဝိတာလေးပါတယ်ပြီးတော့မှဘာဝယုတ်ခုနအမျိုးသားဟုတီကြောင်းအမျိုးသမီးဟုတီကြောင်းဆိုတဲ့ဒီဘာဝယုတ်ကလေးပါတယ်ပေါ့။ဘာလဲငါကျတော့အဲ့မှာဘာဝယုတ်ကလေး10ခုမြောက်ကြီးတာနံပါတ်30မှာသူရှိတယ်။ဒါကြောင့်မလို့ဒီဘာဝယုတ်လျင်10ခုမြောက်ရှိတယ်ဘာဝတတကဂလတ်ဆိုပြီးတော့နောက်ယုတ်ကလတ်တစ်ခုရတယ်သူလည်းကမ္မစယုတ်ပဲကံကြောင့်ဖြစ်တဲ့ယုတ်ပဲအဲ့တော့အဲ့မှာဦးဇင်းတို့ဒါဘာဝတတကကလတ်ကလေးရသွားပြီဘာဝယုတ်လျင်10ခုမြောက်ရှိတဲ့ယုတ်အဲ့တော့ ပြန်ပေါင်းရင်၃ခုရှိသွားပြီရှေ့ကနံပါတ်၁ဖြစ်တဲ့သကုတတကကလတ်ယုတ်သကုတတကကလတ်အဲ့မှာရုပ်ဆယ်မျိုးနောက်နံပါတ်2ဖြစ်တဲ့ကာတတကကလတ်အဲ့မှာလည်းရုပ်ဆယ်မျိုးကာကြည်လင်10ခုမြောက်ရှိတယ်နောက်တစ်ခုနံပါတ်3ခုမြောက်ဖြစ်တဲ့ဘာဝတတကကလတ်ဘာဝလျင်10ခုမြောက်ရှိတယ်ရုပ်ကလတ်ဆိုအဲ့မှာရုပ်ပေါင်း30ရောက်သွားတယ်ရုပ်ပေါင်း30ဒါတိကမ္မစရုပ်တွေနောက်ပြီးတော့၄ခုမြောက်တကကြီးတကမကြီးအဲ့မှာဇာလေးထက်ကြည့်၄ခုမြောက်မြောက်မှာကြတော့ခေါင်းစဉ်လေးကဘာတက်တော့ဇီဝိတနဝကကလတ်တဲ့ဘာလဲတော့ ဇီဝိတနဝကနဝကကလပ်ပါဗျာဇီဝိတနဝကဆိုတာဇီဝိတလင်နဝဆိုတာကိုယ်ပဲအဲဇီဝိတလင်ကိုခုမြောက်ရှိတဲ့ယုတ်ကလတဲ့သူလည်းပဲဟုတ်အောင်ဆုံးကိုပြန်ကြည့်တော့ဒီဇာတ်လေးမှာအတော်ရှင်းတယ်ကံမဇယုတ်မကြည်သောယုတ်တဲ့ကံကြောင့်ဖြစ်တဲ့ယုတ်ခုနဘဝယုတ်ကလည်းမကြည်ဘူးအခုဒီဇီဝိတနောကလေဇီဝိတလင်ကိုခုမြောက်ရှိတဲ့ဒီကံမဇယုတ်ကလည်းမကြည်လင်ဘူးအဲ့တော့ယုတ်ကလက ဟုတ်တော့ဦးဇင်းတို့ပြောခဲ့တာလေးရှိတယ်ဒီဓကမထန်စစာတော့ကဒီဓာကြီးလေးပါးနဲ့တမာတိဒူတော်ရင်ခန္ဓာကိုယ်ကြီးပြောက်ပြီးရုပ်ကလတ်တွေကြီးတွေ့တယ်အဲ့လိုတွေ့တဲ့အခါမှာရုပ်ကလတ်တွေကဘလို့ဖြစ်နေလို့တော့ကြီးတဲ့ရုပ်ကလတ်ကလေးတွေလည်းတွေ့တယ်မကြီးတဲ့ရုပ်ကလတ်ကလေးတွေလည်းတွေ့ရတယ်လို့ပြောထားတာရှိတယ်အဲ့ကြမှာကိုဒီမျက်စိမှာပေါ့အခုပြောနေတော့မျက်စိမှာပြောတဲ့ဒီဇီဝိတနမကရယုတ်ကလတ်ဒီလည်းမကြည်တဲ့ယုတ်ကလတ်ဖြစ်တယ်မကြည်တဲ့ယုတ်ကလတ်ဖြစ်တဲ့အတွက်အဲ့မှာမကြည်တဲ့ယုတ်ကလတ်ကလေးတူကိုဖမ်းပြီးတော့သိသိ သိကြည့်ပြီးတော့အဲ့မှာကြည့်လိုက်ဒီခုနပြောတဲ့ရှင်မျိုးပေါ့ဩဇာအထိရှင်မျိုးကိုသူကအခြေတည်တယ်ဒေဝီအားဘောတေသောဝါယောဝနာဂန္ဓာရတ္တဩဇာဆိုအဲ့ရှင်မျိုးကိုအခြေတည်ပြီးပါအဲ့မှာဇီဝိတဆိုတဲ့တက်ဆောင်တက်ကလေးပါခဲ့တာကမ္မဇယုတ်ထဲမှာပါတဲ့ဇီဝိတနောကကလပ်လို့ဒီလိုမျိုးဒါယောဂီကနားလည်ရမှာဖြစ်တယ်နားလည်ပြီးတော့အဲ့ဒီမှာအဲ့ဇီဝိတလေးကိုကုမြောက်ပြီးတဲ့ဇီဝိတနောကကလပ်တစ်ခုရမယ်အဲ့တော့ယုတ်ကလပ်၄မျိုးရပြီယုတ်ပေါင်းက39မျိုးရသွားပြီအဲ့တော့အဲ့ဒါကိုအဲ့ဒါကမ္မဇအယုတ်ကံကြောင့်ဖြစ်တဲ့ယုတ်လေးလို့ဒီလိုခေါ်တာ အဲ့တော့ဒီညမှာဦးဇင်းတို့စကားလေးညှက်ပြီးတော့ဟိုဒီညလေးမှာရက်ပြီးတော့ပြောချင်တာလေးတခုပြောကြရအောင်ပေါ့ဟုတ်လားဗာလဲဆိုတော့တို့တကကြီးတွေခုနဟိုတော့ကမေးဘူးသလိုပေါ့ဒီဟာကိုဦးဇင်းတို့ဟိုယောဂီသူတော်ကောင်းတယောက်ပြထုတ်တဲ့အခါမှာကိုယ်ပိုင်ညာနဲ့သိတာလားစာပြောနဲ့သိတာလားဘလို့သိတယ်လဲဆိုတာဘလို့သိနိုင်တယ်လို့ဟိုတကကြီးကမေးဘူးတဲ့အခါကျတော့အဲ့ဒါကတော့ဘလို့သိလဲဆိုတဲ့အပိုင်းမှာတကကြီးတွေတကမကြီးဦးဇင်းတို့ကတော့တို့တကကြီးတွေတကမကြီးကိုတိုက်တွန်းနေတာကတော့ဗာပြောမလဲဆိုတော့ လောက်ကြည့်ပါလို့ဒီလိုပဲပြောမှာပဲဟုတ်မလားလောက်ကြည့်ပါလို့ပြောရမှာပဲတချို့အရာတွေကဦးဇင်းတို့ဗဇက်နဲ့သကလုံးအနေနဲ့ပုံဖော်လို့မလုံလောက်ဘူးသကလုံးနဲ့ပုံဖော်လို့လုံလောက်ပါမလားမလုံလောက်ပါဘူးခင်ဗျာဟုတ်တယ်သကလုံးနဲ့ပုံဖော်ယုံနေတော့တချို့နေရာမှာမလုံလောက်ဘူးအဲပြောတဲ့အခါကျတကြောင်မလို့ယောဂီတွေဒါလေးကြတော့ဒါလေးတွေထိမှပြရတယ် အဲမနေ့ကပဲဦးစင်းကျောင်းကဦးစင်းလေးတွေပြန်လာတော့ဒါလေးတွေလည်းပြောရတယ်ကျွန်တော်တို့ပရိယရှိတဲ့လူကြီးကပရိပတ်လေးတွေကိုကြိုးစားလုပ်လို့ရှိရင်ပို့ပြီးတော့သာသနာတော်မှာကျေးဇူးများတယ်အဲ့ဒါဟိုဟိုလောက်ကြဖို့လေဟိုတိုက်တွန်းရတာပေါ့နော်အဲ့ဒါဘာပြောတာလဲဆိုတော့တခါလေးပြောတဲ့အပိုင်းမှာကျတော့ကိုနားလဲသလိုပြောတဲ့အခါမှာနားလဲသလိုတော့ပြောတာပဲဒါပေမဲ့တစ်ဖက်လူကကိုကကိုနားလဲသလိုပြောတာတစ်ဖက်လူကနားလဲချင်မှနားလဲမှာဘိုးဆိုတာကအကယ်၍ဒီသဘောတရားတွေကိုကိုယ်တိုင်ဟိုမရှိရှူဘူးချင်းမရှိဘူးချင်းကခဏထားလိုက်ရော ပရိယတ်တွေအခြေခံရှိမထားတဲ့ပုံကိုတယောက်ဖြစ်ခဲ့ရင်အဲ့ဒီပုံတစ်ဖက်ကနားထောင်တဲ့လူကလည်းပရိယတ်အခြေခံမရှိဘူးဒီဘက်ကပြောတဲ့လူကလည်းပရိယတ်အခြေခံမရှိဘဲနဲ့ကိုတကယ်ရှုလို့ရပြီဒါအဲ့ရှုတော့ပြောတဲ့ဘိုင်းမှာအများကြီးဦးဇင်းတို့ဒီဟိုပေါ့ဟိုနားလည်မှုလွဲစရာတွေအတန်တရားဖြစ်စရာတွေအများကြီးရှိသွားပြန်တယ်အဲဒါကြောင့်မလို့ဦးဇင်းတို့ဒီအပိုင်းကတော့ဟိုဘယ်အခြေအနေမှဆုံးဖြတ်ချက်ချနိုင်မလဲလို့မေးရင် အကောင်းဆုံးကတော့တကယ်အောင်လုပ်ကြည့်ပါတခါကြီးတွေတကမာကြီးတွေဒါဥစဉ်တို့တိုက်တွန်းပါတယ်အဲတကယ်လုပ်ကြည့်လို့တကယ်ရပြီဆိုရင်အဲ့ကြရင်တော့ခုနပြောတဲ့ဟိုမေကွန်းတော်များများလဲဘာဖြစ်သွားလုံးဆိုတော့ဟိုအလိုလိုပဲဟိုငိမ့်သွားမှာပါပဲဘာဖြစ်လို့လဲဆိုတော့ဒီမိုက်ကတခါဒီမှာပြောဖို့ခဲ့တယ်စာတိကိုတော့အခြေခံတာဒါဥစဉ်တို့မလွဲတာမရှောင်တာဒီစာတိကိုအခြေခံရတယ်ဆိုတာဒါဘယ်သူမှငင်းလို့မရဘူးဒါစာတိကိုအခြေခံရတာပဲဒီနည်းအားဖြင့်တင်ညာတိကိုအခြေခံရတာပေါ့နော် အဲတင်ညာစိကိုခြေခံရတယ်ဒါကတော့ဦးဇင်းတို့ဒါသဘောတူပါတယ်အလုံးလက်ခံရတွန်းတော့တကယ်ဒီဉာဏ်ပညာနဲ့ကွက်ကွက်ပြပြသိတဲ့အပိုင်းမှာလေတကယ်လောက်ကြည့်ရင်တော့ငါဒီအခုပြောနေတဲ့အခုလုပ်နေတဲ့တရားအခုရှုနေတဲ့တရားတွေကိုငါဆရာပြောနဲ့သိနေတာလားငါရဲ့ကိုယ်ပန်ဉာဏ်နဲ့ငါကွက်ကွက်ပြပြနားလည်နေသလားဆိုတာတော့ အဲ့မှာတန်လိတ်တိုင်ချနိုင်ပါပဲဒါကိုတော့ဒါကြောင့်မလို့ဦးဇင်းတို့ဒီညမှာစကားလေးညှပ်ပြီးတော့တို့တကားကြီးတွေတကမာကြီးတွေကိုလှုပ်ကြည့်ပါလို့ဒါဦးဇင်းတို့တိုင်လဲတိုင်တွန်းပါလေနောက်တကာမေတ္တာလဲရက်ခံပါလေလှုပ်ကြည့်ရင်တော့လှုပ်လဲလှုပ်စီခြင်းနဲ့တွန်းတော်လဲတခုတော့ရှိပါတယ်ဦးဇင်းတို့ဘက်ကယုံကြည်တာတခုရှိတယ်ဒါတကားကြီးတွေတကမာကြီးမြောက်ပြောတာတော့မဟုတ်ဘူးနော်တကားကြီးတွေတကမာကြီးတွေလှုပ်နေတယ်လို့ဦးဇင်းတို့ကဒီလိုယုံကြည်တယ်အဲ့တော့တော့ခုနလိုပေါ့အဲဟိုတာထွက်ချင်းမတူကြတဲ့အခါကျတော့လှုပ်ရတဲ့အခါမှာတာထွက်ချင်းကလည်းမတူဘူး ဒီပေါ်မှာဝရိယစိုက်မှုကလည်းပဲဟိုကြိုးစားအထုတ်မှုပိုင်းမှာလေဒါကွာသေးတာပေါ့မိမိတို့ကမိမိတို့ကလူမှုနယ်ပယ်မှာဒါနေရတဲ့အခါမှာလူမှုဘဝပြဿနာတွေနဲ့မိမိတို့ကလုံထွေးနေရတော့တစ်ဖက်မှာလည်းပဲအာရော့ဒန်တလားလေကြိုးစားအထုတ်မှုမှာလည်းအာရော့တာရှိတယ်တစ်ဖက်ကကတာတွက်မတူတာလည်းရှိတာပေါ့အကျုံးကတာတွက်ကကောင်းတာကောင်းခဲ့တယ်အတိတ်ဘဝကတိတ်ပြီးနီးနီးဆက်ဆက်ရှိခဲ့တဲ့သူတော်ကောင်းဖြစ်ရင်ဒီဘဝမှာသူကတာတွက်ကောင်းတယ်ကမ္မထန်စဆိုတာနဲ့သူကလောလောကူကူနဲ့တမာတိဆိုလည်းဖြစ်တယ်အာပညာစကန့်တက်မယ်ဆိုတဲ့ယုံနံကိုလောလောကူနဲ့ဓကမ္မထန်ရှုလိုက်လို့ရှိရင်ဟို အဲအချိန်ပိုင်းတစ်ထိုင်တစ်ထိုင်တွင်းနဲ့ဒါယုတ်ကလမြင်းအာယုတ်ကလကိုဓာတ်ခွဲနိုင်ဆိုတဲ့ဟာမျိုးဒါမျိုးသူတော်ကောင်းတွေကဒါတာတော်ကောင်းတဲ့သူတော်ကောင်းတွေပေါ့အတိတ်ဘဝကအကြောင်းတွေကောင်းပြီအကြောင်းတွေနှီးခဲ့လို့အကယ်၍မိမိတို့ကအဲ့လိုမဟုတ်ခဲ့လို့တာတော်ကလည်းမကောင်းဘူးတာတော်ကလည်းထပေါ့နော်အတားကနေနေရင်ကလည်းသမထတောင်းတဲ့အပိုင်းမှာလည်းအချိန်လေးကပေးလိုက်ကြရတော်တော်လေးပေးရအော်ဘက်ကဓာတ်ကမ္မဋ္ဌာန်းနဲ့ယုတ်ဒီညာတပညာကံကူးတော့မယ်ဆိုတော့လေအချိန်လေးကတော်တော်လေးပေးရဆိုတော့ဒီလိုပေးနေရတဲ့အပိုင်းမှာတော့ ဒါကြိုးစားအားထုတ်မှုဟိုလိုတယ်လို့ဆိုတာတဲ့ခုနတာတွယ်ကလေးတဲ့ဒါနည်းနည်းလေးတော့နှိမ့်တဲ့သဘောရှိတာပေါ့အဲ့တော့ဘာပဲဖြစ်ဖြစ်ခုနကပြောတဲ့ကြာလေးကိုပဲဒါပြန်ပြန်နှလုံးသွင်းပြီးတော့ဒါရမီအောင်ပွဲသင်ဤဇွဲဆိုတဲ့အတိုင်းပဲတခါကြီးတွေဇွဲစုရအောင်တော့ကြိုးစားကြပါလို့တိုက်တွန်းပါတယ်ကဲအဲ့တော့ခုနဇာလေးပြန်ပြီးတော့တို့တခါကြီးတွေဒီမကြီးတွေဟိုသွားကြရအောင်ပေါ့အဲ့တော့အဲ့ဇာလေးမှာ ခုနခမဇကလပ်၄စီးတက်ကဇီဝိတနဝကကလပ်ကလေးကိုဒါမိမိတို့ကနားလည်ပြီးတော့နောက်တစ်ခုထပ်ပြီးတော့ဘာသွားအောင်ဆိုတဲ့အခါကျတော့၅ခုမြောက်ဖြစ်တဲ့စိတ်တအယုတ်ကိုသွားရတယ်စိတ်တအထကလပ်အထဆိုတာ၈ခုပဲစိတ်ကြောင့်ဖြစ်တဲ့စိတ်တဇဇဆိုတာဒီညမှာဖြစ်တာဟုတ်လားစိတ်တဇစိတ်ကြောင့်ဖြစ်တဲ့အဲ့ဒါဇီဝိတနဝကကလပ်သာအထကလပေါ့နော်အဲစေတသာအထကလကလေးကိုဒါဦးဇင်းတို့နားလည်ရမယ်ဒီတခါကြီးကဒီမှာဘုံအကြောင်းမနောဒေါ်လာအကြောင်းလေးတွေပြတော့အဲ့လားလေးတွေပြီးသွားရမယ် အဲ့တော့အဲ့မှာစိတ္တအထကလအဲ့စိတ္တအထကလမှာတော့သူကစိတ်ကြောင့်ဖြစ်တဲ့ယောဂကိုသူကရှင်မျိုးပဲရှိတယ်အဲ့ဒါပထဝီဝတ္တဝါယောနာကဏ္ဍရတ္တဩဇာပေါ့ရှင်မျိုးပဲရှိတယ်သူလည်းမကြည့်ဘူးနောက်တစ်ခါဥဒ္ဒဇကလဥဒ္ဒဇကလလည်းထို့တူပဲအဲ့ဒီမှာဥဒ္ဒကြောင့်ဖြစ်တဲ့ယုတ်ဥဒ္ဒကြောင့်ဖြစ်တဲ့ယုတ်ကလည်းသူကဥဒ္ဒကြောင့်ဖြစ်သောရှေ့ယုတ်ရှိခုရဲ့အပေါင်းအစုပေါ့ယုတ်ကလဆိုတာအဲ့ဒါကလည်းသူကအိုက်ဘဝတေတော်ဝါယောနာကဏ္ဍရတ္တဩဇာရှင်မျိုးသူလည်းမကြည့်ဘူးအောက်မှာရှိတယ်ဥဒ္ဒဇယုတ်မကြည့်ဘူးဆိုတော့လေးရေးထားတယ် ပြီးတဲ့အခါကျမှဟိုမှာအာဟာရဇအထကလဆိုဒုတိယကြီးတယ်သူကလည်းပဲအဲ့ဒါအာဟာရဇအာဟာရကြောင့်ဖြစ်တယ်အထဒါယုတ်အထကလပဆိုအထကလဆိုတာရုပ်ရှိခုကအပေါင်းစုသူလည်းပဲမကြည့်ဘူးပထဝီအဘောဒေသောဝါယောဟနာကန္နာရတ္တဩဇာဆိုပြီးရှင်မျိုးရှိအဲအဲ့ဒါပေါင်းလိုက်လို့ရှိရင်ယုတ်ကလအရေးအတွက်ကဒါခုနှစ်မျိုးရှိတယ်ယုတ်ကလအရေးအတွက်ကခုနှစ်မျိုးယုတ်အမျိုးအစားကိုပေါင်းလိုက်တော့63မျိုးရှိတယ်လို့ဒီလိုနားလည်ရမှာဖြစ်တယ် အဲ့ဒီဟာဒီဒါစက္ကုဓာရမှာရှိတယ်ဒါတတန်ဘာရရုပ်လို့ခေါ်တယ်စက္ကုအကြည်ကိုမိတွဲပြီးတော့ဒီမျက်စိလို့ခေါ်တဲ့ဓာရပေါ့မျက်စိဆိုတဲ့စက္ကုဓာရအဲ့ဒီစက္ကုဓာရမှာရှိတဲ့တတန်ဘာရရုပ်ပေါ့အဲ့ရုပ်ပေါင်းကအဲ့ဒါ60နဲ့3မျိုးရှိတယ်လို့ဒါလို့နားလည်ရမယ်အဲ့လိုပဲစက္ကုဓာရဒေါရဒေါရအဲ့ဒါဒါနဒေါရဆိုဟုတ်ပြီးတော့ဇိန်ဝါဒေါရအဓိက60နဲ့3မျိုးကြတော့အဲ့ဒါ50ဖြစ်သွားတယ်ဇီဝိတနောကကလိုက်ရုပ်တစ်ခုဒါယော့တော့အဲ့ ဟို53မျိုးဖြစ်သွားတယ်သူကဟိုစက္ကုဓာတကကလပ်ဆိုတာဟိုမရှိတော့ဘူးပေါ့သူမှာကာယအကြီးကစားတယ်ကာယဓာတကကလပ်ဘာဝဓာတကကလပ်ဆိုဒီလိုစားတဲ့အတွက်ကြောင့်သူကြတော့50နဲ့3မျိုးပြန်ဖြစ်တယ်ဟောပြီးတဲ့အခါကျမှဟုတ်ဒီမနောဒွါရလို့ခေါ်တာပေါ့အဲ့တော့အဲ့မှာဦးဇင်းတို့မနောဒွါရအကြောင်းလေးပြောအောင်စိုးစောကခုနတခါကြီးတော့ရှားထားလိုက်တာတွေ့တယ်ထင်တယ်အဲ့ဒီမှာမနောဒွါရဆိုတာဘာလဲဆိုတဲ့အပိုင်းပေါ့အဲ့တော့မနောဒွါရဆိုတာကတော့ဒီမှာ ဟိုမနောတော်အရာအရင်ဆုံးကြည့်ကြမယ်ဆိုဟရယတတ္တကကလပ်ကစတယ်ဟရယတတ္တကကလပ်ဆိုတာသူဟရယဆိုတဲ့ဒီဒီနန္တရားတွေမိတွဲဖြစ်ရပါဘောဟရယဝတ္ထုဆိုတာရှိတယ်ဒါဒုဒကကြီးတွေကမကြီးနည်းနည်းရင်းနှီးတာပေါ့ရုပ်ထဲမှာဆိုတဲ့ဒါဟရယဝတ္ထုယုတ်ဆိုပြီးဒီလိုလေးဟိုပြောတယ်ဟိုပဋ္ဌာန်းတွေမှာကျတော့ဒါကြောင့်မလို့ဝတ္ထုဝတ္ထုနဲ့ပါတယ်ဆိုရင်အဲ့ဝတ္ထုဆိုတာကအဲ့ဒါဟရယဝတ္ထုကိုအများစုကတော့ရေးတွက်တာပဲဥမာမနောဟိုအာရမဏပစ္စည်းတို့လို့ဟိုနေတ္တယပစ္စည်းတို့မှာပါတယ်လေနေတ္တယပစ္စည်းတို့မှာဥမာ မနောဓာတုယံရူပံနေတ္တာယမနောဓာတုသာမနောဝိညာဏဓာတုသာဩတန်တိတန်ရူပံမနောဓာတုယသာမနောဝိညာဏဓာတုယသာဆိုပြီးတော့အဲ့ဒီမှာအဲ့မှာနေတ္တယဝတ္ထုမှာဆိုရင်မိယာဝတ္ထုအနေနဲ့ဆိုအဲ့ဒီမှာမနောဓာမနောဝိညာဏဓာတုကြီးမိယာမနောဓာမနောဝိညာဏဓာတုကြီးမိယာဆိုဒီဟရိယယုတ်ကလေးကိုပြောတာဟရိယဝတ္ထုယုတ်ကလေးကိုပြောတာအဲ့ဒီဟရိယဝတ္ထုယုတ်ကလေးလေး10ခုမြောက်ရှိတယ်အဲ့ဒီမှာယုတ်ကလကစားတယ်သူလည်းကမ္မစယုတ်သို့တော်မကြည့်ဘူးပါ မျိုးနောက်ကာယတရိယာကာယအကြည်လေးပါတဲ့ဟိုဒါကြောင့်မလို့ကာယအကြည်လေးပါတဲ့ဟိုရုပ်10ကာယအကြည်လေး10ခုမြောက်ရှိတဲ့ရုပ်ကလပ်ကတစ်မျိုးအရာကာယတတကကလပ်သူကတော့ကြည်တယ်နောက်ဘာဝတတကကလပ်မကြည်ပြန်ဘူးဘာဝလေး10ခုမြောက်ရှိတဲ့ရုပ်ကလပ်အဲ့တော့အဲ့မှာရုပ်ပေါင်း30ဇီဝတနဝကလပ်ဇီဝတလေးကိုရှိတဲ့ရုပ်ကဆိုတော့ရုပ်ကလပ်က4ခုရုပ်ပေါင်းက39ဟောပြီးတဲ့ဟိုနောက်ကတော့အတူတူပဲသူကစေတသာကလပ်ကလည်းတစ်ခုကုရသအထာကလပ်ကလည်းတစ်မျိုး အာရဒအထက်ကလကလည်းတစ်မျိုးပဲတော်တော်ဒါအရေးဟိုအမျိုးအစားကိုပြောတာအရေးအတွက်အနေနဲ့တော့စေတသာအထက်ကလတွေလည်းမရေမတွက်နိုင်အောင်ရှိတယ်ဥဒ္ဒအထက်ကလတွေလည်းမရေမတွက်နိုင်အောင်ရှိတယ်အာရဒအထက်ကလတွေလည်းမရေမတွက်နိုင်အောင်တော့ရှိတာပေါ့အရေးအတွက်ကအမျိုးဆိုတာအဲ့တော့အဲ့တော့အဲ့ဟရယပေါ့မနောဒွါရလို့ခေါ်တယ်ဟရယမှာကြတော့ရုပ်ပေါင်းက63မျိုးပြန်ဖြစ်တယ်ဟရယတတကကလတစ်ခုပြန်တိုးပြီးတော့အဲ့ဟရယ ဟိုမနောဒွါရမှာရုပ်ပေါင်း63ဒီလိုဒွါရအလိုက်ပေါ့ဇဂုဒွါရမှာရှိတဲ့63ဒေါရဒေါရဂါဏဒေါရဇင်ဝဒေါရအဒီမှာရှိတဲ့63ကာဒေါရမှာရှိတဲ့5ဒီမနောဒွါရမှာရှိတဲ့63ဆိုတဲ့ဒီယုတ်တရားတွေကိုလည်းမိမိတို့ကနားလည်ကြရမှာဖြစ်တယ်အဲဒါလည်းကိုနားလည်ပါမှသူတော်ကောင်းတယောက်ဒီဒါဒွါရအလိုက်ယုတ်တရားတွေကိုသိသိနိုင်ပြီလို့တလူပြောတာအဲ့ဒါဆိုရင်တော့ဒါရူပင်ယူဟောခုနမဟာဂောပါလကတုတ်တန်တိုင်ပြောမယ်ဆိုရင်ရူပင်ယူယုတ်တရားကိုသိပြီ ရုပ်တရားကိုသိပြီးတော့ဒါလိုပြောလို့ရတယ်အဲဒါကြောင့်မလို့တို့သူတော်ကောင်းတွေဒီဒါရုပ်ကမ္မထံပိုင်းမှာထိုကဲ့သို့ရုပ်တရားတွေကိုအရေးတွေအပြင်နဲ့သိရမယ်အကြောင်းသမုဋ္ဌာန်အပြင်နဲ့သိပြီးတော့ဒါသူကိုရအောင်ကိုစီကိုစီစူးစမ်းအထုတ်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရသည်သာဓုသာဓု ta du ba